1333နဲ့3ခုနှစ်ပညာကြနေဒီကနေ့ကစပြီးတော့ပညာရဲ့အတွင်း3ရက်ပေါ်လေဒီနေ့ရဲ့နေ့စဉ်ကရဲ့သဘက်ခါရဲ့3ရက်ဘုန်းကြီးကတဏှာကြီးလောက်တဏှာကြီးလောက်တရားဟောအခုခုတော့နိုင်ရောလောက်ရှိတော့ပါဘူး ဒီနာရီလောက်ဒီနာရီလောက်ဘုန်းကြီးကတို့တို့အချင်းချင်းတရားဟောဖို့ရစဉ်းစားထားပါတယ်ဓမ္မထမ်းဇာတွေကလည်းသူ့အချိန်နဲ့သူတရားသိရအောင်အလက်ကြဟောနေလို့ချင်းတရားတွေအရှင်ကြီးဟောရင်ဓမ္မထမ်းတယ်မသိရအောင်ဒီရက်ကလေးအတွင်းမှာတချို့ကလည်းရက်တို့နေရာပြန်လာတရားထုတ်ကြကျိုးကလည်း9ရက်လောက်ရကျိုးလည်း6ရက်လောက်ရကျိုးလည်း3ရက်လောက်ပဲရ ရသလားရကလေးကကသသလာပြီးတရားထုတ်ကြတယ်အဲဒီကကသသလာအထုတ်တဲ့ပုဂ္ဂိုလ်တွေဒီရဲ့အတွင်းမှာကမ္မဋ္ဌာန်းဆရာတွေကမေ့စစ်ပြီးတော့ပြုရင်ပေးမှနည်းနည်းအခြေခံရတဲ့နေရာရသွားတယ်မမင်းမသေးပဲနဲ့တန်းပြစ်ထားလို့ရှိရင်ပြင်အခြေခံမရဘူးဒါကြောင့်နေ့စဉ်နေ့စဉ်ကမ္မဋ္ဌာန်းစစ်ပြီးတော့ပြုရင်ပေးကြရတယ်လိုပါတယ်ပြီးတော့ဒီတွင်းမှာ တရားလာအထုတဲ့ယောဂီတွေကလည်းခုတော်များပါတယ်အမျိုးသမီးယောဂီတွေကိုဘုန်းကြီးလည်းမမင်းမိဘူးမနေ့ကတနေ့တော်စီကမင်းမိတာလည်း130လောက်ရှိကွာ150 60လောက်ရှိနေမယ်ထမရဲ့သူစားတောင်းဝန်လေးကြီးပဲသမဏဆရာတွေမှာတော်တော်တောင်းဝန်လေးပါတယ်အဲ့ဒါတွေကနေ့စဉ်နေ့စဉ်မေ့စစ်ဖို့လိုပါဒါကြောင့်မို့တရားကအတူတူဟောရမယ်လို့ဘုန်းကြီးကတဏှာကြီးတော့ဟောဖို့အဲဒီတဏှာကြီးတော့ဟောတာတည်းမှာလည်း အခြေအောက်ခြေသိမ့်နေရခြင်းဘုဒ္ဓတရအောင်အခြေခံတရားတွေဟောဖို့ရဘုန်းကြီးကစဉ်းစားထားတယ်ဝိပဿနာနည်းနည်းနည်းနည်းတွေဟောရင်တချို့ကဝိပဿနာသိမ့်မသိဘူးအခုမှရောက်ခါကကြောင်းနေပါလေရောက်ခါကဆိုတော့တရားတွေကအခြေခံနေလို့နေတာပဲလို့ကလေးတွေလည်းပါတယ်ခန့်ငယ်ငယ်တွေလည်းပါတယ်အကြီးကြီးဖြစ်ပေမဲ့လည်းကြောင်းတဲ့ကနေအဝိဝေးဖြစ်နေတာတွေလည်းရှိတယ် နေတော့ဒီနေ့သရဏဂုံသီလအခြေခံကစပြီးတော့ဒီနေ့ဟောရဘုရားမြတ်စွာဘုရား၏ဘာဝနာတော်မှာသရဏဂုံဆိုတာကအရင်ကမယ်သရဏဂုံတည်လို့ရှိရင်ဘုရားဘာသာဝင်ဘုရားသာသနာဝင်ဖြစ်တယ် သရဏဂုံမတည်တဲ့ပုဂ္ဂိုလ်ကဗုဒ္ဓဘာသာဝင်ဗုဒ္ဓသာသနာဝင်မဖြစ်ဘူးအရေးကြီးပါတယ်လို့သရဏဂုံဆိုတာဘာရောဆိုလို့ရှိရင်ပါဠိလိုကသရဏဂမနသရဏဂမနဂမနကိုဂုံဆိုပြီးတော့ပြန်တာသရဏဂုံသရဏဂုံ တရဏဂုံဆိုတာဘာလဲဆိုကိုးကွယ်ရာဟုစိကခြင်းတဲ့တရဏကိုးကွယ်ရာဟုကမဏစိကခြင်းကိုးကွယ်ရာနေရာဖြင့်စိကခြင်းကိုးကွယ်ခြင်းအာကိုခြင်းလို့အဓိပ္ပာယ်ရှိပါတယ်ဘာသာတိုင်းဘာသာတိုင်းမှာသူ့ဘာသာနဲ့သူကိုယ်ဝရာဖြစ်တဲ့သိက္ခာတွေရှိတာပဲ ကဘာဦးကနေပြီးတော့ဘေးရန်တွေကြောက်လို့အာကိုရာရှာကြတော့သင်လျော်တဲ့ဥစ္စာတွေကိုယ်စိတ်ထဲကိုယ်ကရာဖြစ်နိုင်မယ်ထင်တာတွေကိုယ်ွယ်လာကြအာကိုလာကြတယ်တော်ကိုယ်ွယ်တယ်လို့ရှိတယ်တောင်ကိုယ်ွယ်တယ်လို့ရှိတယ်သစ်ပင်ကိုယ်ွယ်တယ်လို့ရှိတယ်မင်းလည်းသမုဒ္ဒရာတွေကိုယ်ွယ်တာရှိတယ်မြေကြီးကိုယ်ွယ်တာရှိတယ် နေကိုဝေသာရှိလကိုဝေသာရှိဂျိုကျေတရားတွေကိုဝေသာရှိရဲ့လူပုဂ္ဂိုလ်အချင်းချင်းလည်းကိုဝေသာရှိရဲ့မဆပြီးတော့ကမ္ဘာလောကကြီးဖန်ဆင်းတဲ့ပုဂ္ဂိုလ်တော့ရှိတယ်ရဲ့ဆိုပြီးတော့ကမ္ဘာလောကဖန်ဆင်းတဲ့မရသခင်ကြီးဆိုတာကိုယ်ဝယ်တာရှိတယ်မျိုးမျိုးပေါ်လေးအာကိုကြတယ်ကိုယ်ဝယ်ရတာတွေအဲဒါတွေကိုယ်ဝယ်ရာအစ်စ်ကဘာတော့ဆိုလို့ရှိရင်ဗုဒ္ဓ ဓမ္မသံဃာဆိုတဲ့ကိုယ်ဝေဟာစစ်ပဲဗုဒ္ဓသစ္စာလေးပါးတရားလုံးစုံကိုကုန်စင်သိမြင်တော်မူသောမြတ်စွာဘုရားအဲဗုဒ္ဓသစ္စာလေးပါးတရားလုံးစုံအကုန်သိမြင်တဲ့ဗုဒ္ဓဘုရားကိုယ်ဝေဟာစစ်ပဲမာသာတိုင်းမာသာတိုင်းမှာသူတို့ဘုရားတော်ရှိတာပဲအဲတချို့ကဖန်ဆင်းတဲ့ဘုရားတချို့လည်းနတ်ပေါ်တယ်အဲဒီဥစ္စာတွေ သူဘုရားနေရာချင်းကိုယ်ဝယ်ကြပါလေရှိပါလေအဲ့ဒါတွေကတော့ကိုယ်ဝယ်ရအစ်မဖြစ်နိုင်ဘူးတဲ့ဗုဒ္ဓမြတ်စွာဘုရားဒီကလည်းကိုယ်ဝယ်ရအစ်ဖြစ်တယ်မာကြောင့်လဲဆိုဗုဒ္ဓမြတ်စွာဘုရားမှာလွန်ကဲထူးမြတ်တဲ့သီလအစရှိသောဂုဏ်ကျေးဇူးတွေအကုန်လုံးပြည့်စုံနေတယ် လောကမှာဒီလောကလုံးမှာရှိတဲ့လူတွေနတ်တွေဇမားတွေတတ္တဝါတွေမှာရှိတဲ့သီလနဲ့မြတ်စွာဘုရားမှာပြည့်စုံတဲ့သီလနဲ့နှိုင်းယှဉ်ကြည့်ရင်မြတ်စွာဘုရားမှာပြည့်စုံတဲ့သီလကပို့ပြီးတော့စင်ကြယ်တယ်တဲ့။သမာဓိကျသမာဓိနဲ့နှိုင်းယှဉ်ရင်လည်းမြတ်စွာဘုရားမှာပြည့်စုံတဲ့သမာဓိကပို့ပြီးစင်ကြယ်တယ်။ခိုင်မာတယ်၊မြင့်မြတ်တယ်။ပညာအားဖြင့်လည်းမြတ်စွာဘုရားမှာပြည့်စုံတဲ့ပညာကပို့ပြီးတော့မြင့်မြတ်တယ်။

တခြားရသွားလို့ရှိရင်ခွေးတို့ဘာလို့ဟောရင်ကလေးဆိုတာကြောက်တယ်ခွေးကိုကြောက်တော့စောစောကမိဘနဲ့ခက်ခွာခွာနေပြီမဲ့လို့ခွေးအောင်မှကြားတာနဲ့မိဘကြီးပြေကတ်တော့တာပဲအာကိုတော့တာပဲသူစားခွေးလာလို့ရှိရင်မိဘကကာကွယ်နိုင်တယ်လို့ယုံကြည်ပြီးမိဘအာကိုအဲလိုပဲအမယဝဆင်းရဲကလွံ့မြောက်ဖို့ရ

ဘုရားမြတ်စွာဘုရားအဆုံးအမဩဝါဒလိုက်နာပြီးကျင့်သောအားဖြင့်လဲအပေဝေးတန်တရားဝေးတွေကလွတ်မြောက်ပြီးသွားနိုင်တယ်။ဒါကြောင့်အာကိုရာအစ်ဖြစ်တယ်တဲ့။ဒီနည်းဥပမာအားဖြင့်နေမကောင်းထိုင်မသာရှိတဲ့အခါကာလကြတော့ဆရာဆိုတာအာကိုရာတိုင်းရင်ဆရာဖြစ်ဖြစ်အနောက်တိုင်းကအနီးတိုင်းကူးတဲ့ဆရာဝန်တွေပဲဖြစ်ဖြစ်ကိုကြဲရကိုကြဲရ ကိုယုံကြည်ရကိုယုံကြည်ရအာကိုရဆရာတွေအာကိုရဆရာတွေပြင့်ပြီးတော့သိကုပေးဖို့ရတောင်းပန်ရတယ်အဲဒီမှာဆရာတွေကအနေထိုင်အစားအသောက်တွေညွှန်ကြားတယ်ဒီဟာဒီလိုဟာတွေကိုမစားရဘူးမသုံးရဘူးဒီလိုမနေရဘူးဒီစိတ်ဒီစိတ်ကိုသုံးဆောင်ရမယ်ဒီလိုနေရမယ်စသည်ဖြင့် ညွန်ကြားတယ်ညွန်ကြားတဲ့အတိုင်းလိုက်နာပြီးတော့ရှင်းရတယ်။လိုက်နာခြင်းလို့ရှင်ယောဂဝေဒနာမကြခင်ပျောက်သွား။အဲဒါအာကိုရဖြစ်သွားတယ်။အဲဒါလိုပဲမြတ်စွာဘုရားအာကိုရဆိုတာဟာလဲမြတ်စွာဘုရားသုံးသင်ဆုံးမတဲ့တရားတွေကိုလိုက်နာပြီးတော့ကျင့်ဖို့ပဲကိုတတ်နိုင်တယ်လိုက်နာကျင့်ဖို့ပဲ။အဲဒါအာကိုရပါပဲ။ ဘုရားသစ္စာလေးပါးတရားလုံးစုံကိုအကုန်စင်သိမြင်တော်မူပေတော့မြတ်စွာဘုရားတရားလုံးစုံကုန်သိတဲ့ဘုရားမြတ်စွာဘုရားအကိုရပဲတရားလုံးစုံအကုန်သိမှလည်းပဲမကောင်းတဲ့အကျိုးမဲ့တွေမှဒါမြင့်ပြီးတော့ဟောကြားနိုင်မယ်ကောင်းတဲ့အကျိုးစီးပွားတွေလည်းညွှန်ကြားနိုင်မယ်

မျက်မှောက်မှာလည်းဘေးအန္တရာယ်ကင်းခြင်းအနာရောဂါကင်းခြင်းကျန်းမာခြင်းအစရှိသောကောင်းကျိုးတွေရပြီးတော့သွားနိုင်တယ်။နောက်မှမယားဘဝတွေမှာလည်းလူချမ်းသာနာချမ်းသာတွေရပြီးတော့သွားနိုင်တယ်။ဒါကြောင့်ဘုရားမြတ်စွာဘုရားအာကိုရာအစ်ဖြစ်ပါလေ။ဘုရားသစ္စာလေးပါးတရားလုံးစုံကိုအကုန်စင်သိမြင်တော်မူ၏သောမြတ်စွာဘုရား။ လွန်ခဲ့တဲ့နှစ်ပေါင်း2500ကျော်ကာလကပွင့်ထွန်းပေါ်ပေါက်တော်မူခဲ့တဲ့ဗုဒ္ဓမြတ်စွာဘုရားဆိုတာရှိတယ်။အဲဒီဗုဒ္ဓမြတ်စွာဘုရားတရားလုံးစုံကုန်သိတော်မူတယ်။29နှစ်မှာသူလောကကနေပြီးတောထွက်တရားကျင့်ပြီးတော့35နှစ်မှာဘုရားဖြစ်တော်ရောက်တော်မူတယ်ဘုရားဖြစ်ဆိုတရားလုံးစုံကုန်သိပြီးပြိဋိဒါကင်းတဲ့ ကိလေသာလုံးစုံကင်းပြီတရားလုံးစုံအကုန်သိရဲ့အခြေအနေရောက်သွားတာကိုဘုရားဖြစ်တယ်ဗုဒ္ဓဖြစ်တယ်လို့ဆိုရတာပါပဲအဲဒီတရားလုံးစုံကုန်သိပြီးတော့တတ္တဝါတွေကျုံးမြရအများကြောင့်တရားတွေ45နှစ်ကာလပါလုံးဟောကြားတော်မူခဲ့တယ်ဟိုနေရာဟိုဟိုဌာနဒီဌာနတွေကြွရောက်ပြီးတော့ဟောရဟိုတော့ကယခုကာလတော့မော်တော်ကားတို့ဒေဉာဏ်တို့မိထားတို့ ဒီလိုရင်ရထားတွေမရှိပါဘူးမြတ်စွာဘုရားခြေရင်ကြွလာပါပဲကိုမျိုးဒီမျိုးခြေရင်ကြွပြီးတော့တရားဟောရတဲ့အခါကတကူးနဲ့ကြွတယ်လည်းနည်းနည်းပါးပါးတော့ရှိပါတယ်ညာတော့ရင်ခြေရင်ကြွအိန္ဒိယအလယ်ပိုင်းတဝိုက်မှာတတိပရိသတ်တွေနဲ့တကွဟိုရကြွလိုက်ဒီရကြွလိုက်ရောရရောမှာဆုံးခံပြီးဖုံးဝေးအဲဒီလိုသတင်းသုံးပြီးတော့တရားတွေဟောတာ အဲတရားနာတဲ့ပုဂ္ဂိုလ်တွေကတစ်ခါတစ်ခါလည်းများများရှိတယ်ဒါတွေကလည်းတယောက်နှစ်ယောက်နဲ့လည်းဟောနေတာပါပဲကျွတ်တင်ကျွတ်လိုက်တဲ့ပုဂ္ဂိုလ်တွေရှိဟောလာအဲဒီနတ်စွာဘုရားဟောကြားခဲ့တဲ့တရားတွေယခုတည်းအထိဆက်လက်ပြီးတော့အစဉ်စဉ်ဟောကြားပြီးတော့နေကြအဲဒီဘုရားမြတ်စွာဘုရားအားဖြင့်ကိုယ်ကိုယ်ရအစ်စ်ပဲလို့အာယုံပြုပြီးတော့သိကြရတယ်ဗုဒ္ဓံသရဏံဂစ္ဆာမိ ဗုဒ္ဓံမြတ်စွာဘုရားကိုဗုဒ္ဓံသစ္စာလေးပါးတရားသိမြင်ဘုရားရှင်ကိုဗုဒ္ဓံသစ္စာလေးပါးတရားလုံးစုံကိုကုန်စင်သိမြင်တော်မူသောမြတ်စွာဘုရားကိုသရဏံကိုဝေယဝိသရဏံဆင်းရဲကိုပယ်ဖြောက်လျက်ချမ်းသာသောရောက်စေနိုင်သောကိုဝေယဝိကိုဝေယဆိုတာဆင်းရဲအကျိုးမဲ့တွေပယ်ဖြောက်ပြီးချမ်းသာအကျိုးစီးပွားဖြစ်စေနိုင်တဲ့ပုဂ္ဂိုလ်ဟာကိုဝေယပဲ သရဏံကုဝယဝေသရဏံဆင်းရဲဥဒမြကိုပယ်ဖြောက်၍ချမ်းသာသောရောက်စေနိုင်သောကုဝယဝေကိစ္ဆာမိစိကပါ၏ဘုရားသရဏကိစ္ဆာမိအသေးပဲလားဒီမှာခဏခဏကြားနေရတာပါအဲ့ဒါသရဏဂုံဆောက်တည်ရတယ်ငငယ်ရရ ကလေးဘဝတွေကဒီလိုဆောက်တည်လာတာပါပဲဒါပေမဲ့ကလေးတွေကတော့သိမပြီးဘူးလူကြီးတွေကခိုင်းလို့ဆိုရတာမပြီးတပြီးနဲ့လေဆိုလာတယ်အဲကြီးရဲ့ခါကာလကြာရဲ့ဒီလိုလေးလေးနဲ့နဲ့ဆောက်တည်ရတယ်ဗုဒ္ဓံသရဏံကိသာမိဗုဒ္ဓံမြတ်စွာဘုရားကိုသရဏံကိုယ်ကိုရာဟုရေကိသာမိသိကပါ၏မြတ်စွာဘုရားဖြင့်ကိုယ်ကိုရာစစ်ပဲမျက်မှောက်မှာလည်းဘုရားအန္တရာယ်ကင်းခြင်းအကြောင်းဖြစ်တယ် နောက်သမီးဘဝတွေမှာလည်းပေလေးပါးကလွန်မြောက်ပြီးလူဘဝနတ်ဘဝကောင်းမြတ်တဲ့ဘဝတွေရောက်ပြီးကောင်းစားချမ်းသာသွားခြင်းကြောင့်ဖြစ်တယ်။နောက်ဆုံးဆင်းရဲခါသိခြင်းနဲ့နိဗ္ဗာန်ကိုလည်းရောက်နိုင်ခြင်းအကြောင်းဖြစ်တယ်လို့အဲဒီလိုယုံကြည်ပြီးတော့မြတ်စွာဘုရားကိုကိုယ်ကိုယ်ရာအပြည့်နဲ့သိကြရတယ်။အဲဒါဗုဒ္ဓသရဏဂုံခေါ်တဲ့အဲဒီဗုဒ္ဓသရဏဂုံဒီပင်လည်း အာကိုရမှန်ဖြစ်ပါရဲ့ဇင်မမောဝလာကတရားမင်းကိုဘုရားတရားနဂုံအကြောင်းအကျိုးကြီးကြောင်းဟောတယ်တရားမင်းကလည်းဘုရားတရားနဂုံအကျိုးကြီးကြောင်းပြန်ပြန်ပြီးတကားလားပြောကြမောဂလနာအရှင်မောဂလနာ

ဣဒဒီလောကနဧကစေပါတာချူရတ္တဝါတို့သည်ကာယပါပေရာကိုခန္ဓာဖြစ်သည်မှပရမရဏသေသည်မှနောက်ကာလ၌ဒုက္ကတိန်ကောင်းမှုရှိသူတို့၏လာရဖြစ်သောသက္ကံလောကနာတိလောကသို့ဥပပိသန္တိကရောက်ကြရပါကုန်၏ဇမမောဂလံကလည်းအဲ့ဒီတိုင်းပဲပြောပါတယ်ဘုရားတရဏဂုံဘုရားကိုယ်ဝေယဝဆောက်တည်ခြင်းကြောင့် တချို့ပုဂ္ဂိုလ်တွေတဲ့ပြည့်စုံကုသိုလ်ဘာမှမရှိပါဘူးတဲ့ဒီကုသိုလ်တစ်ခုတည်းနဲ့ဒီတဲ့အခါကလာနတ်ပြည်လောကရောက်တယ်တဲ့ဗျာမင်းကလည်းအဲ့ဒီတိုင်းပဲဝန်ခံတယ်သူကလည်းတွေ့ပေါ်တယ်ရှင်မောမောဝလာတို့ကလည်းရဟနာဆိုတော့သူတို့လည်းတွေ့တာပါပဲဗျာမင်းကတော့သူ့နတ်ပြည်ရောက်လာတဲ့ပုဂ္ဂိုလ်ရှိနေတာအိုးဘုရားလက်ထက်ကဘုရားမပုငင်ကဆိုရင်နတ်ပြည်ရောက်တဲ့ပုဂ္ဂိုလ်ကနည်းတယ်ဘုရားပွင့်လာတဲ့ခါကျတော့မြတ်စွာဘုရားရဲ့ တရားတော်တွေနာပြီးတော့ကုသိုလ်ကောင်းမှုတွေပြုနာပြီးရောက်တဲ့ပုဂ္ဂိုလ်တွေအများရဲ့နေတိုင်းညတိုင်းလူကြီးကလက်တန်းကုန်လို့သေးတဲ့ပုဂ္ဂိုလ်တွေနာပြီးတပြုစုနဲ့ရောက်ရောက်လာကြတာပေါ့မှာပြုံးနေတဲ့တခါလဲခီးခီးပါခီးလာတယ်အခုကလားလင်ညာနေလက်လာတာရှိတယ်ဟောမှာအမေရိကန်ဘက်ကနေလက်ခီးတွေပြုတ်ကနေပြုတ်ကနေသူတို့ရောက်ရောက်လာကြတယ်ညသားလိုပဲ လူပြည်လောကကဗုဒ္ဓတရဏဂုံရှိတဲ့ပုဂ္ဂိုလ်တွေဘုရားကိုယ်ဝေရလို့စိကတဲ့ပုဂ္ဂိုလ်တွေကအသက်တန်းကုန်လို့သေတဲ့အခါကာလကျတော့ဟိုရွာကတယောက်ဒီရွာကတယောက်ဟိုမျိုးကတယောက်ဒီမျိုးကတယောက်စသည်ချင်းပေါ့လေ။ညာကြီးပေါ့ဟိုဘုရားတဲ့ကအဲနတ်ကြီးကိုရောက်လာကြရောက်တော့လည်းသာမင်ညမဟုတ်ဘူးသူက။ရောက်တော့လည်းပဲချွေရန်ပရိသတ်တွေနဲ့ဘုံမိမကြီးတွေနဲ့ခန္ဓာနာနာကြီးရောက်လာကြတယ်။အဲဒါတွေကိုဇာမင်းကတော့သူကိုယ်တိုင်တွေ့နေရတာဒါကြောင့် မောဂလနာအရှင်မောဂလံဖေယဗန္တိမောဂလနာရှင်မောဂလံဖေယဘုရားမြတ်စွာဘုရားကိုတရဏဂမနံကိုဝေယဝစီကချင်းသာလူကောင်းလာပါပဲဤဘုရားမြတ်စွာဘုရားကိုတရဏဂမနဟေတုကိုဝေယဝစီကချင်းဟူသောအကြောင်းညာဧဝံဤသို့စီကချင်းဖြင့်ဤရာဤလောက၌ဧကစေသာတာချိုသောတတ္တဝါတို့သည်ကာယနာဝေရာကိုခန္ဓာပြည့်ပြီးမှ ဗြဟ္မရာသေတိမနောကာလ၌လူကတိန်ကောင်းမှုရှိသူတို့၏လာရဖြစ်သောတက္ကလောကနာတိလောကဥပပိသနိကာယကြပါလိမ့်ရှင်ဗျာနာတိလောကဆိုတာကုသိုလ်ကောင်းမှုရှိတဲ့ပုဂ္ဂိုလ်တွေမှာရောက်နိုင်တာမရောက်နိုင်ဘူးကုလောကမှာအိမ်ကောင်းရာကောင်းနေတဲ့နေရတဲ့ပုဂ္ဂိုလ်တွေအဲ ဒီကွာဌာနကြီးတွေမှာလည်းမကူဟိုတယ်ကြီးတွေဘာကြီးတွေဆိုတာရှိတယ်အဲဒီလိုနေရာဌာနတွေဒါတွေကဈေးစကငွေကြေးပြည့်စုံတဲ့ပုဂ္ဂိုလ်တွေမှာနေနိုင်တာဈေးစကမရှိတဲ့ပုဂ္ဂိုလ်တွေပဲနေနိုင်လိမ့်မှာတော့อืมအိမ်ကောင်းတွေဘာတွေငှားနေမယ်ဆိုလို့ရှိရင်ဒီလတဲ့သူကအိမ်ကဗမာပြည်နေရာချင်းတော့တထောင်တထောင်ဒီလိုဟာလည်းရှိပါတယ်နိုင်ငံများဆိုရင်တချို့နေရာပါတဲ့များပါသေးတယ်မနာများပါဘူးအဲဟိုတယ်ကြီးတွေဘာတွေဆိုရင်လည်းတယောက်တည်းနဲ့ပဲမဲ့တော့ အစိတ်တို့90တို့တရားတို့ဒီလိုပြေးပြီးတော့နေရတာကြီးဈေးစကမရှိဘဲနဲ့ဘယ်နေနိုင်လိမ့်မှာတော့လို့နာပြည်လောကရောက်ရတယ်ဆိုတာလည်းအကြောင်းရှိရတယ်ဒါနသီလဘာဝနာကုသိုလ်ရှိတဲ့ပုဂ္ဂိုလ်တွေကုသိုလ်မရှိတဲ့ပုဂ္ဂိုလ်တွေမရောက်နိုင်ဘူးဟွန်းရောက်ချင်တယ်ရောက်နိုင်တာမဟုတ်ဘူးအဲဒီကုသိုလ်ရှိတဲ့ပုဂ္ဂိုလ်တွေရောက်ရလာရဌာနပဲနတ်တွေကသူက

သေချာစဉ်းစားကြည့်လို့ရှိအောင်မယ်သူကတော်တော်လေးနေတဲ့ဥစ္စာဖြစ်နေတယ်ရှင်းတော့လည်းရှင်းမယ်ဆိုကတပုညနာမေဝိဒာဣဒာဤနာပြေလောကသည်ကတပုညနာမေဝအပြုအပ်သောကောင်းမှုရှိသောပုဂ္ဂိုလ်တို့ဤသာလျှင်သံသာရာပြောဝါရာဌာနပါပဲ။နာပြေဆိုတာကောင်းမှုရှိတဲ့ပုဂ္ဂိုလ်ဤခံစားရပြောဝါဌာနပဲကောင်းမှုရှိတဲ့ပုဂ္ဂိုလ်တွေနဲ့ဘာမှမဆိုင်ဘူး ကောင်းမှုရှိတဲ့ပုဂ္ဂိုလ်တွေနဲ့ဝန်သားကြပေါ့လေအာဒုနဲ့ဆိုင်တာပဲအခုပညာနဲ့ဥပ္ပဒရင်သီလဆောက်တည်နေတဲ့ပုဂ္ဂိုလ်တွေဒါနကုသိုလ်တွေပြုနေတဲ့ပုဂ္ဂိုလ်တွေတရားတော်နေတဲ့ပုဂ္ဂိုလ်တွေဒါကောင်းမှုရှိတဲ့ပုဂ္ဂိုလ်တွေအဲဒုနဲ့ဆိုင်တဲ့နေရာပဲလို့အာရုံပြုပြီးဝန်သားကြရပါကောင်းမှုမရှိတဲ့ပုဂ္ဂိုလ်တွေမေရောနေတဲ့ပုဂ္ဂိုလ်တွေဒုက္ခရတွေတော့ဒီနေရာနဲ့မဆိုင်ဘူးဒီနေရာမှာမဝင်နိုင်ဝင်ခွင့်မရဘူးကိုလောကမှာလည်းတချို့နေရာတွေမှာ အခြေခံမရှိတဲ့ပုဂ္ဂိုလ်တွေမဝင်ရဘူးဝင်ကုန်မဝင်ရဘူးအဲ့ဒါလိုပဲနာတိဆိုတာကောင်းမှုရှိတဲ့ပုဂ္ဂိုလ်တွေပြောစံရဌာနပဲတဲ့အဲ့ဒီပြောစံရဌာနကိုဘုရားကိုကိုးကွယ်ခြင်းဒီဟူသောတရဏဂုံဗုဒ္ဓတရဏဂုံကုသိုလ်ကြောင့်ရောက်နိုင်တယ်ထို့အတူဓမ္မတရဏဂုံအတူတူပါပဲဓမ္မ တရားတော့တရားဆိုတာကလည်းမြတ်စွာဘုရားဟောထားတဲ့တရားတရားရင်းကကြဆုံးကဘာလဲဆိုမဲ့လေးပါကိုလေးပါနိဗ္ဗာန်အဲမဲ့လေးပါကိုလေးပါနိဗ္ဗာန်လောကုတ္တရာတရားကိုပါအဲဒါဓမ္မအဖြစ်ပဲတရားအဖြစ်ပဲအဲဒီလောကုတ္တရာတရားကိုပါကိုရရရကြောင်းဟောထားတဲ့ဒေသနာတော်တွေမြတ်စွာဘုရားဟောထားတဲ့ဒေသနာတော်တွေသုတ်ဝီနည်းပြီးတော့ အထူးအားဖြင့်တော့သုတ္တန်ဒေသနာတော်တွေပါပဲဝိနည်းပြီးတော့မာရီကဝိနည်းကရဟန်းတော်တွေနဲ့ဆိုင်တယ်အဘိဓမ္မာရီကလည်းပရမတ္တတရားတွေပြုခွဲထားတယ်ကကျင့်ကြမပါဘူးအဲဒီထဲမှာသုတ္တန်ဒေသနာတော်တွေပါပဲသုတ္တန်ပိဋကတရားတော်တွေအဲဒါဓမ္မတွေအဲဒီဓမ္မတရားတော်ကိုယ်ကိုယ်ရာဖြစ်ဖြစ်တယ်ဘယ်လိုကိုယ်ကိုယ်ရာဖြစ်တော့ အဲဒီဒေသနာတရားတော်အတိုင်းလိုက်နာခြင်းသောအခြင်းဟောဒါနာပြုသီလဆောက်တည်သရမဂုံဆောက်တည်သီလဆောက်တည်အဲကုသိုလ်ကောင်းမှုတွေပြုပြီးနတ်ပြည်လောကတွေရောက်နိုင်တယ်နိဗ္ဗာန်လည်းရောက်နိုင်တယ်အဲဒီတည်းမှာမဲ့မလေးပါးကိုလေးပါးနိဗ္ဗာန်မလေးပါးနဲ့နိဗ္ဗာန်တရားမလေးပါးဆိုတာကလည်းမလေးပါးရောက်သွားလို့ရှိရင် ကိလေသာတွေကိုကင်းစင်စေနိုင်တယ်အောက်ထစ်ဆုံးသောတာပတ္တိမဲ့ရောက်လို့ရှိရင်အပယ်ကြကြောင်းဖြစ်တဲ့အကုသိုလ်တွေအကုန်စင်သွားတယ်အပယ်မကြနိုင်တော့ဘူးသိနေရကြတယ်လူတရားထုတ်နေကြတာအဲ့ဒီတရားထုတ်နေကြတာအဲ့ဒီတရားထုတ်တဲ့အကြောင်းကတော့နေ့စဉ်ကသရကကျမဘုညာပြောမယ်လေအနေတော့တတော်မကုန်နဲ့သီလအကြောင်းပြောအခုတရားထုတ်နေကြတာတွေက အပယ်လေးပါးကလွတ်မြောက်တဲ့တရားသူတရားမြတ်တွေရအောင်လို့ပဲရှိရှိသောကာလကဘယ်လိုအကုသိုလ်တွေပြုထားခဲ့ပြုထားမိစေကမူအဲ့ဒီအကုသိုလ်တွေကျုံးပြနိုင်တော့ပယ်လေးပါးမပြစ်ချနိုင်ဘူးနောက်တာလည်းပယ်လေးပါးယောက်ျားဖြစ်တဲ့မကောင်းမှုအကုသိုလ်တွေမပြုတော့ဘူးပြုလို့တဲ့စိတ်ဆန္ဒကိုမရှိတော့ဘူးအဲဒီလိုသင်ကျေပြီးတော့သွားပါတယ်အဲ့ဒါအောက်ထစ်ဆုံးသောတာပတိမေကသင်ကျေစီတာအရာမိမေက

သေခြင်းဆိုင်သောဆင်းရဲတွေနဲ့မတွေ့ရမကြုံရအောင်လို့ဆောင်းတတ်တယ်ဒါရေတိတိဓမ္မောဒါရေတိဆောင်းလိုက်ဒီလိုကြောင့်ဓမ္မောဓမ္မမြည်ပါဠိမှာကတို့တာနာမည်လေးထဲမှာအ내ဒိဗေတွေပါတယ်မမစကားလည်းတချို့ဟာတွေပါပါတယ်တချို့ဟာတွေကျတော့အဲမပါဘူးပါဠိကတို့ကအ내ဒိဗေတွေပါတယ်ဓမ္မဆိုတာဆောင်းတတ်တယ် အရာလို့ဆိုလို့လေဆောင်တတ်တဲ့သဘောတဲ့ဆောင်တတ်တဲ့သဘောပဲတဲ့တရနဲ့မနဲ့ဒီလိုပေါင်းပြီးတော့ဓမ္မလို့ပြီးသွားတာဓမ္မဆိုတာဆောင်တတ်တဲ့သဘောတဲ့မဆောင်လို့အပယ်လေးပါမကြအောင်လဲဆောင်ထားတယ်သူက။အမြဲဝဆင်းရဲတွေမနှိမ့်မြောက်အောင်လဲဆောင်ထားတယ်။ဥမာရေတဲ့ ဝင်ပြီးတဲ့ပုဂ္ဂိုလ်ရေထဲမနေအောင်လို့လူတစ်ယောက်ကနေပြီးဆွဲဆောင်ထားတယ်လို့ပေါ့ရေထဲကြသွားဟိုကကျန်ကြနေပြီးမှထားရင်မနေဘူးပေါ့လို့ကအားလုံးပဲအဘယ်လေးမှမကြရအောင်မရဲမကြရအောင်ဒိဋ္ဌာမရှိအောင်သိတာမရှိအောင်သူရကမရှိအောင်လူတဲ့အောက်တန်းကြတဲ့ဘဝတွေမရှိအောင်လို့ဒီတရားကဆောင်းထားပါတယ်ဘယ်လိုပုံကိုယ်တွေဆောင်းတော့ဆိုတော့အဓိကတမေခေရပြီးတော့ မတရားရှိကုန်သောသစ္စိကတနိရောဓေမျက်မှောက်ပြွာပြီးသောနိဗ္ဗာန်နိရောဓတရားရှိသောပုဂ္ဂိုလ်တွေကိုဆောင်ထားသည်အဲမတရားရာသီသောပုဂ္ဂိုလ်တွေဆောင်တယ်မရာသီတဲ့ပုဂ္ဂိုလ်တွေကသိမသေးကြဘူးပေါ့လေမတရားကမဆောင်နိုင်ဘူးမတရားမရောက်သေးတာတော့သူရှိမှမရှိသေးတာဥပမာအချင်းဘာလို့တုံးဆိုရင် ရှေးကယောဂဝေဒနာကြောက်စီတယ်ရှေးကောင်းကယောဂဝေဒနာကြောက်စီတယ်ဒါပေမဲ့လို့အဲ့ဒီရှေးကစားရရင်လည်းစားမှလိမ့်နိုင်ရင်လည်းလိမ့်မှထိုးရရင်လည်းထိုးမှကိုယ်လည်းရောက်မှယောဂကြောက်စီတယ်ကိုယ်လည်းမရောက်ခဲနဲ့ဟိုမှာပြစ်တာလည်းထည့်ထားရုံနဲ့အနိဗ္ဗာန်ချထားရုံနဲ့ယောဂကြောက်တာတော့မဟုတ်ဘူးသူကကိုယ်လည်းရောက်မှကိုယ်လည်းရောက်ကျุလုံးမှအဲ့ဒီရှေးကယောဂဝေဒနာကြောက်ပြီး ကျမ်းပါသေးတယ်အဲ့ဒါလိုပဲအရိယာမေကလည်းပဲမိမိတို့တဏှာပြည့်စုံသွားပါတဲ့အဓိကတမေကရအပြီးသားမရှိသောပုဂ္ဂိုလ်ကြီးမဲရောက်အားထုတ်ရမယ်မဲရသွားလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ကြီးပယ်လေးပါမကြောက်။ဆောင်ရဝဆင်းရဲမကြရအောင်လို့ဒီတရားကဆောင်းတယ်တနည်းအားဖြင့်ရင်ရထားရဆိုတာရှိတယ်။ရင်ရထားရဆိုတာသူ့ဘောရှိတဲ့ပုဂ္ဂိုလ်မှာကိုလိုရာရပို့တာအဲ မော်တော်ကားပဲဖြစ်ဖြစ်မိသားပဲဖြစ်ဖြစ်လေရင်ပဲဖြစ်ဖြစ်သင်္ဘောပဲဖြစ်ဖြစ်သူ့ပေါ်စီးမှမစည်းပါနဲ့ဘိနာကရကြည့်နေုံနဲ့တော့ကိုလိုရာရမရောက်နိုင်ဘူးသူ့ပေါ်စီးမှသူကနေပြီးတော့လိုရာရကိုပို့ပေးအဲလိုပဲအရိယာမေတရားကလည်းသူ့ကိုရအောင်လို့မိမိတဏ္ဍာအရိယာမေတရားကိုရမှာတဲ့ရပြီးသားပုဂ္ဂိုလ်တွေကိုအရိယာမေတရားကအပယ်လေးပါမကြအောင်ဆောင်းထားတယ်ဒါကြောင့်မို့ အဲဒီအရိယာမေတရားတွေမိမိတို့သာနာပြည့်စုံရအောင်လို့ခုတရားထုတ်နေရတယ်သိနေကြတယ်ကြိုးစားထုတ်ရင်ဒီလိုပြည့်စုံသွားတယ်သိချရတယ်နာကြတယ်အရိယာမေရလို့ရှိရင်နိဗ္ဗာန်လည်းမျက်မှောက်ပြီးသားဖြစ်တော့တာပါပဲအဲနိဗ္ဗာန်မျက်မှောက်ပြုတော့နိဗ္ဗာန်ကလည်းပဲပယ်လေးပါမကြစေဘူးသံဃာကိုဆင်းရဲတဲ့မနှင်းရုပ်စေဘူးတဲ့ဆောင်းထားတယ်ဒေသနာတရားဒေသနာတရားဟောတဲ့ဒေသနာတရားကတော့ဘယ်လိုဆောင်းလို့ဆိုတော့ ယထာနုသိဌာပတိပိသမာနိသညွန်ကြားဆုံးမတဲ့အတိုင်းကျင်သောသူတို့ကိုလည်းဒါရေတိဆောင်လိုက်၏တရားတော်ညွန်ကြားထားတဲ့အတိုင်းလိုင်းနာကျင့်တဲ့ပုဂ္ဂိုလ်တွေအဲ့ဒီပုဂ္ဂိုလ်တွေလည်းပယ်လေးပါမကြောက်အမြဲဝဆင်းရဲတဲ့မနှင်းမြောက်အောင်ဒေသနာတရားကဆောင်းတယ်မြတ်စွာဘုရားဟောထားတဲ့တရားတွေနာကြပြီးတော့အဲ့ဒီတရားတွေတိုင်းကျင့်ရတယ် မရမဂုံဆောက်တည်ကျင့်ရတယ်၅ပါးသီလဆောက်တည်ကျင့်ရတယ်၈ပါးသီလဆောက်တည်ကျင့်ရတယ်ဒေဝသီလလည်းတတ်နိုင်လို့ရှိရင်သောက်တည်ကျင့်ရတယ်ရှင်သာမေသီလယံသီလကျင့်ရတယ်သမထဝိပဿနာဘာဝနာတွေပွားများရတယ်ဒါနကုသိုလ်တွေဆိုတာလည်းပြုရတယ်အဲဒီဒေသနာတော်နဲ့အညီဒေသနာတော်ကညွှန်ကြားတဲ့အတိုင်း လိုင်းနာပြီးခြင်းချင်းဖြင့်ကုသိုလ်တရားတွေပွားတယ်အဲဒီကုသိုလ်နဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေကခုနပြောတဲ့နတ်ပြည်တွေရောက်တာပဲလူပြည်နတ်ပြည်သူဒီဘွားတွေရောက်ပဲလေးပါးလွန်မြောက်ပါရမီရင့်ကျက်တဲ့တစ်ချိန်ကျတော့အရိယာမေဖို့တွေရပြီးတော့သင်္ခါသိင်းကြီးနဲ့နိဗ္ဗာန်ကိုရောက်တယ်ဒါကြောင့်ဒေသနာတရားကလည်းယထာနုသိဋ္ဌာညွန်ကြားသုံးပါးရဲ့အတိုင်းပြိပိဇာမဏိစကျင်သောသူတို့ကိုယ်တိုင်ဒါရေတိအပေလေးပါး သံဃာဝဆင်းရဲနဲ့မနစ်နေပါအောင်ဆောင်တတ်၏ဒီလိုကြောင့်ဓမ္မောဓမ္မမီတရားဆိုတာမလေးပါးသံဃာဝဆင်းရဲမနစ်မြောက်အောင်ဆောင်တာဆိုရင်ဓမ္မကိုအဲ့ဒီဓမ္မကိုကိုယ်ရပဲဒါသာကိုယ်ရစစ်ပဲဒီဥစ္စာကတော့အဲဒီဓမ္မဒေသနာလည်းပဲကြားနာရမယ်မှတ်သားရမယ်ဒါနာပြုရမယ်ဒါနာပြုပုံပြုနည်းသရဏဂုံသောက်တည်ဂုံသောက်တည်နည်းသီလသောက်တည်ခြင်းသုံးဂုံခြင်းသုံးနည်းနားလည်ရမယ် နားလည်ပြီးတော့ကျင့်ရမယ်အဲဘာဝနာတရားတွေပွားများအားထုတ်ရမယ်ရိရမယ်ရရမယ်အဲဒီလိုရတော့ဒီတရားတွေအားကိုးရဖြစ်တာပေါ့ဓမ္မံတရဏံကိသာမိဓမ္မံတရားတော်များကိုတရဏံကိုဝေယဟုဟိကိသာမိသိကပါ၏တရားတော်ကိုဝေယသိကတယ်ဆိုတာဒီလိုသိကတာဒီတရားတွေနဲ့ပြည့်စုံအောင်အားထုတ်အောင်သံဃာသံဃာတော်များကိုတရဏံကိုဝေယဟုဟိကိသာမိသိကပဲသံဃာတော်များကိုဝေယသိကသံဃာဆိုတာပါ သံဃာဆိုတာမဲလေးပါးရောက်နေတဲ့မက္ကရာပုဂ္ဂိုလ်က၄ယောက်ကိုလေးပါးရောက်နေတဲ့ဖလတံပုဂ္ဂိုလ်က၄ယောက်ရိယပုဂ္ဂိုလ်၈ယောက်ပေါင်းဟာသံဃာဖြစ်ပဲအဲသံဃာဆိုတာအပေါင်းလို့အဓိပ္ပာယ်ရှိတယ်အပေါင်းလို့လည်းတွေ့ကြရပေါင်းနေတော့ဒီမှာသံဃာမခေါ်ဘူးသူ့နေရာနဲ့သူတော့ဒီပင်နေရာတွေတော့သံဃာလို့ခေါ်တာရှိပါတယ်အပေါင်းသားမြညာလည်းသံဃာလို့ခေါ်တာရှိပါဒီနေရာမှာတော့မောင်းသားမြညာကိုမခေါ်ဘူး သီလဒိဋ္ဌိသီလတူသောအားဖြင့်ပန်းထားတဲ့ပုဂ္ဂိုလ်အစုတဲ့ဒိဋ္ဌိပညာတူရမယ်သီလတူရမယ်သောတာပတ္တိမဲ့ဖို့ရောက်လို့ရှိရင်ငါးပါးသီလအများအားစင်ကြယ်နေတယ်ယောက်ျားဖြစ်ဖြစ်မိန်းမဖြစ်ဖြစ်လူကြီးဖြစ်ဖြစ်လူငယ်ဖြစ်ဖြစ် အများအားစင်ကြဲနေတဲ့မျက်မှောက်မှာဖြစ်ဖြစ်မျက်ွယ်မှာဖြစ်ဖြစ်အများအားစင်ကြဲနေအဲဒီပုဂ္ဂိုလ်တွေကတယောက်နဲ့တယောက်နဲ့အဝေးကြီးကနေပေမဲ့လို့သဘောအချင်းသူကတူးနေတယ်သီလစင်ကြဲတာချင်းတော့တူးနေသီလလုံခြုံမှုချင်းတူးနေတယ်အဲဒါသောတာပန်ပုဂ္ဂိုလ်သဒ္ဒါကနာဂာနေတော့သူပြောကြမလို့သီလတူတယ်တဲ့ပညာလည်းပဲတူတယ်တဲ့ပညာကဘယ်လိုတူလို့ဆိုတော့ပညာက ယုတ်တရားနာတရားသူသိတယ်အနိစ္စဒုက္ခအနတ္တသဘောတွေလည်းသူသိတယ်ပြီးတော့နိဗ္ဗာန်လည်းသူယုံနာသင်္ခါရချုပ်ငင်းတဲ့နိဗ္ဗာန်လည်းသူသိထားတယ်အဲ့ဒါမပြတ်တော့ဘူးတဲ့နာမပုဂ္ဂိုလ်တွေလည်းပဲဒေသနာတရားရာချင်းယုံနာနေဆိုတာသိနေကြဟောနေကြတာပဲနိစ္စဒုက္ခအနတ္တတွေလည်းဟောပြောနေကြဒါပေမဲ့ကိုယ်ပိုင်သိတာမဟုတ်ဘူးသူကဟောနေရင်ပြောနေရင်လည်းပဲ ယုံနာလို့သာပြောနေတာပုဂ္ဂိုလ်ကိုလည်းပုဂ္ဂိုလ်သတ္တဝါအထင်စွဲတွေကရှိနေသေးတယ်သူများကိုယ်တွေလည်းပုဂ္ဂိုလ်သတ္တဝါအထင်စွဲတွေရှိနေတယ်အရိယာပုဂ္ဂိုလ်ကအဲ့ဒီလိုထင်စွဲမရှိဘူးလားစဉ်းစားလိုက်တာနဲ့ပုဂ္ဂိုလ်သတ္တဝါထင်စွဲမရှိယုံနာနှစ်ပါးပဲဖြစ်ပြနေတဲ့တရားမျှအနိစ္စဒုက္ခအနတ္တသဘောမျှပဲအဲ့ဒီလိုရှင်းပြီးတော့သိနေအဲ့ဒီပြီမပြတ်တော့ဘူးတဲ့ဒီဘဝကမဟုတ်နောက်ဘဝလည်းမပြတ်ဘူးဘဝမှမပြတ်ဘူးအဲ့ဒီတော့မပြတ်တဲ့အသိဉာဏ်နဲ့လည်းပြည့်စုံအောင်လို့ကိုတရားထုတ်နေကြတာ ဒါနနေရာကြတယ်အဲဒီပညာပညာချင်းလည်းတူတယ်တဲ့သောတာပန်သောတာပန်ချင်းပညာတူတယ်ယုံနာအိစ္ဆဒုက္ခအနတ္တသိပုံချင်းတူတယ်ယုံနာသင်္ခါရချုပ်ငြိမ်းတဲ့နိဗ္ဗာန်သိပုံချင်းတူတယ်ဒီကသောတာပန်နဲ့ဟိုကသောတာပန်အဝေးကြီးဟိုရသည်ရဟိုနိုင်ငံဒီနိုင်ငံဝေးနေပေမဲ့တော့အပြီးချင်းကတော့သဘောချင်းအတူတူပဲလူပြေကသောတာပန်နဲ့နတ်ပြေကသောတာပန်ဒီလိုတူးနေတာပဲမတူဘူးအဲဒီတော့ ပညာအားဖြင့်၎င်းသီလအားဖြင့်၎င်းတူပြီးတော့ပေါင်းပေါင်းထားတဲ့ပုဂ္ဂိုလ်ရေတဲ့ဒါကြောင့်အရိယာပုဂ္ဂိုလ်ရှေ့ရောက်ပေါ့မင်္ဂဝေခေါ်သည်အဲဒီအရိယာပုဂ္ဂိုလ်ရှေ့အောင်လို့အားထုတ်နေတဲ့ကလျာဏပုရိသေပုဂ္ဂိုလ်လည်းထည့်ပြီးတော့ယူရပါတယ်အဲဒါသရဏဂုံရာမှာတော့အရိယာပုဂ္ဂိုလ်အပေါင်းကိုပဲယူရအရိယာပုဂ္ဂိုလ်ပေါင်းပုထုဇဉ်နဲ့မထည့်ရဘူး အရိယာပုဂ္ဂိုလ်အပေါင်းကကိုယ်ကိုယ်ရာဖြစ်ပဲတဲ့ကြီးညိုရုံနဲ့လည်းကုသိုလ်ဖြစ်ပြီးကောင်းကျိုးတွေပေးတယ်အဲကြီးညိုရုံနဲ့အဲဒီအရိယာပုဂ္ဂိုလ်တွေကအရိယာပုဂ္ဂိုလ်တွေကြီးညိုရုံနဲ့ကုသိုလ်တရားထုတွေဖြစ်အဲလှူဒန်းပေးကားလို့ရှိရင်ဖြင့်လည်းပဲအမြတ်ဆုံးသောဒါနဖြစ်တာကနုဒ္ဒံပုညခေတံလောကတာလောကသာလူပေါင်း၏အနုဒ္ဒံအတုမရှိအလွန်ကဲမြင့်မြတ်ဆုံးဖြစ်သော ဘုံညာကေတံကုသိုလ်ကောင်းမှု၏စိုက်ပျိုးရာလေရာမြေကောင်းကြီးဖြစ်တော်မူပါပေ၏အဲသူတော်ပိကနဲ့ဆိုဘသူလူလူအကျိုးရှိတာကြီးတယ်ပဲဒါပေမဲ့တော့တန်ဃာတော်ပြိလူတာဖြစ်ရင်အများဆုံးပဲအကျိုးကြီးဆုံးပဲအနုတ္တရာအလွန်ကဲမရှိဘူးတရက်မြတ်တာမရှိတော့ဘူးအဲဒါကြောင့်သံဃာတော်ဟာအကုရာဖြစ်တယ်။သံဃာမရဏငစ္ဆာနိသံဃာသံဃာတော်များကိုသရဏကိုဝေယဝေသစ္စာမိစိကပါ၏ ခါတိုင်းခါတိုင်းလည်းဒီမှာတော့သိုးနေတာပါပဲခဏိသရဏဂုတရားဟောတဲ့ခါကလာသရဏဂုလေးလေးလေးနက်နက်ကလေးဆိုကြအောင်သူကိုင်းဗုဒ္ဓံသရဏံဂစ္ဆာမိဗုဒ္ဓံသစ္စာလေးပါး ကပါ၏ဓမ္မံတရဏံဂစ္ဆာမိဓမ္မံမလေးပါကိုလေးပါနိဗ္ဗာန်ဒေသနာတော်အပြင် ရလက်တော်ခါကာလာတော့ရှေးဥစွာတရဏဂုံဘသူတည်တယ်လဲဆိုရင်တပု္ပ္ပပါဠိကဆိုတဲ့ဥပဒကနှစ်ယောက်ဒွေဝါစိကတရဏဂုံနဲ့သရဌာနသာနေတော်မူရမှာနောက်ဆုံးအာဇာယရဏလင်းလုံးမင်းသတ္တဌာနမှာဇာနေတို့သူတို့သွားပြီးတော့မန္ထမရုပိန္ဒိကခေါ်တဲ့ခရီးဆောင် သာဝယ်တောက်ဖွဲ့တွေသွားပြီးတော့လှူကြတယ်အဲဒီခါကလာမြတ်စွာဘုရားကိုယ်ဝေရာဖြစ်နေသိကကြတယ်တရားတော်ကိုယ်ဝေရာဖြစ်နေသိကကြပြီးတော့သံဃာကမရှိသေးဘူးအရှင်ကွန်းနေညတော့ဓမ္မစကြာတရားမဟောရတော့အဲ့ဒီမရောက်သေးဘူးသူကအဲ့ဒီအစောသေးတယ်သူသံဃာမရှိသေးလို့တရဏဂုံကနှစ်ပါးပဲကုဒ္ဒံတရဏကိစ္စနဲ့ဓမ္မတရဏကိစ္စနဲ့လောက်ပဲသံဃာမပါသေးဘူးနောက်ဘယ်ကြမှာသံဃာတရဏကိစ္စနဲ့ပါလာလဲဆိုတော့ရှင်ရတရဲ့ အဲရှင်ရသရဲ့မိဘတွေအဲဒီကြတော့မှသံဃာကပါလာတာကိုဒီကြတော့သံဃာတွေရှိနေတယ်ဒီကြတော့သံဃာတရဏံကိစ္ဆာမိဘုဟုဗုဒ္ဓရဲ့ဓမ္မရဲ့သံဃာရဲ့တရဏဂုံသုံးပါးနဲ့ပြေဝစီကတရဏဂုံဖြစ်လာအဲဒီတရဏဂုံတည်တဲ့ပုဂ္ဂိုလ်ဟာဥပါဒကခေါ်တယ်ဥပါဒက ဥပါဒကမာဠိလိုဥပါဒကမမာလိုကတော့သိကတတယ်လို့အဓိပ္ပာယ်ရှိပါတယ်ဥပါယအတကယချင်းကတတယ်သိကတတယ်အာဟုတတဲ့ပုဂ္ဂိုလ်ဘုရားတရားတန်ခါယရဏသုံးပါးအာဟုရာအဖြစ်နဲ့သိကကိုးကွယ်တဲ့ပုဂ္ဂိုလ်ဥပါဒကတဲ့ပါဠိလိုယောက်ျားတွေယူသားတွေဥပါဒကဥပါဒကော လို့ခေါ်တယ်မျိုးသမီးတွေကဥပါတိကဥပါတိကမပေါ့လေမမလို့တော့ဒီလိုပြန်ရှိကဩဟာရကတော့ဥပါပတိဆိုပြီးတော့ဉာဏ်သာလည်းရှိရတာမမအသုံးပေါ်တယ်ဥပါဒကဥပါပတိမျိုးသမီးတွေဥပါဒတိလို့ပြန်လာတယ်ဥပါဒကမအဲဒီလိုပြန်ရင်လည်းပဲပို့ပြီးတော့ပေါ်လွင်လာပါပဲ ဘုရားတရားတန်ခါရတနာသုံးပါးသိကတဲ့ပုဂ္ဂိုလ်ဥပါဒကဥပါဒကမှာဗုဒ္ဓသာသနာဝင်ပုဂ္ဂိုလ်ဖြစ်တယ်ခုပြောတဲ့အတိုင်းဗုဒ္ဓံတရဏံကိစ္ဆာမိဓမ္မံတရဏံကိစ္ဆာမိသံဃံတရဏံကိစ္ဆာမိဘုရားတရားတန်ခါရတနာသုံးပါးကိုယ်ဝရဖြင့်လည်းအလဲမြပြုပြီးတော့သိကပါတယ်လို့သိတဲ့အာရုံပြုုံနဲ့လည်းတရဏဂုံပြီးပါတယ်ဥပါဒကဖြစ်ပါတယ် နှုတ်ကရုပ်ဆိုတာကတော့ပို့ပြီးတော့သိကြတာပေါ့လေအဲဒီဥပါဒကဘုရားတရားသံဃာကိုအမြတ်ဆုံးနေရာဖြင့်အမြဲတမ်းနှလုံးသွင်းနိုင်ရတယ်ဘုရားတရားသံဃာတဲ့ပို့ပြီးတော့အလေးအမြတ်ပြုစီရအယိုစီပြုစီရရလို့မရှိစီရဘူးဘုရားတရားသံဃာမှတပါး

နတ်တွေကဖရာတဲ့ပဲကောင်းကျိုးပေးဦးမလို့လို့ဂိုင်းဆရာတွေကိုယ်ဝယ်သားတွေကရှိတယ်ဒုစရီအသားတွေကလည်းမစင်ကြဘူးတခါကဆရာတော်ကြီးတွေကပြောတယ်ကိုမရှိပါဘူးဒီဆရာတော်ကြီးဒီရောဆရာတော်ကြီးကခက်ကြမ်းကြမ်းမယ်နှုတ်ကြမ်းကြမ်းမယ်ဥသုဒ္ဓတဲ့ကိုတော်ကြီးကြမ်းကြမ်းကြီးပါပဲသူကသူတကမာတယောက်ကနာဂရောတွေပါတယ်နဲ့အယုံကြည်ရှိပြီးတော့ကိုယ်ကိုယ်ပြီးတော့နေတော့ သူကပြောတယ်နင်းနင်းသရမဂုံပြက်နေတာနဲ့နေရာမကြဘူးဒီဥစ္စာဟိုနတ်တွေယုံပါတယ်နတ်ကြော်တွေယုံပါတယ်နေရာမကြသရမဂုံပြက်နေဆိုသူကဒီလိုပြောတယ်သူကတော့သူကတော့ခါကြကြပဲအဲ့ဒါမပြက်ရင်လည်းပဲရုပ်လျော်တတ်တယ်ဘုရားတရားသံဃာမှရပါအလေးပြုစရာမရှိရဘူးတဲ့မလွှမ်းမကင်းတာလို့အလေးပြုတာလေးတွေရှိပါတယ် မိအဖအနေအားဖြင့်ယူသေးပြုတာကိစ္စမရှိပါဘူးမိဖမှာအဲမိဖကဘာဘာတော်ဝင်ပြီးတော့ပရပိုက်တို့ရသေးတို့ပြုနေတဲ့အမိဖအနေနဲ့ရှိကိုရင်တော့အပြစ်မရှိပါဘူးမိဖပဲဦးကြီးဦးလေးတို့အဲကိုဆွေမျိုးတွေကသက်ကြီးတဲ့ပုဂ္ဂိုလ်တို့အဲကြီးတဲ့ပုဂ္ဂိုလ်နေရာချင်းဆွေရင်းမျိုးရင်းနေရာချင်းအယုသေးကြည့်ရင်ဒါကတော့တဏှာကုံမပြည့်ဘူးတဲ့ ဘာဝနာတော့ယသိပရပိုက်တွေကိုပဲအမောမြနေအားဖြင့်အလေးမြပြုပြီးတော့ရှ िख ိုးလို့ရှိရင်တော့အဲ့ဒါသရဏဂုံပြည့်တယ်ရေးကြည့်တယ်သူကမှန်ဘုရားဘာသာတွေကလည်းနည်းနည်းပေါ့တယ်သူကတရားတရားသံဃာလည်းရှ िख ိုးသေးယူသေးယူသေးဒီနေ့ဟာတွေလည်းကြောက်ရှ िख ိုးစရာတွေသိပ်ပေါ်တယ်ဟိုဟာယူဟိုဟာယူသေးတရားယူသေးသိပ်ပေါ်တယ်ဘာသာကြားတွေက တခြားဘာသာကြားတွေအသိပြီးတော့သူတို့ဘာသာလေးစားတယ်ဒိဋ္ဌိညာဘာမှမဖြစ်ကိုဘူးအဲဒီလိုဟာတွေသူတို့တော်တော်လိုက်နာတယ်ဘုရားဘာသာတွေကတော့သိမတင်ကြတော့လို့ခါပြောပြောရှင်းတယ်အမှန်စင်စစ်ကတော့မလွဲမကင်းတာခုနပြောတဲ့မိဘတွေဆွေမျိုးတွေနေရာနဲ့ယူသည်ပြုတာကတော့ပြင်းမရှိပါဘူးဒါကတော့မပြတ်ပါဘူးတရဏဂုံမပြတ်ဘူးဆရာတော်ဘုရားဆရာအနေနဲ့ယူသည်ပြုတာလည်းပဲဒါလည်းပဲတရဏဂုံမပြတ်ဘူးလောကီဘက်က ဖြစ်ဖြစ်မချာနည်းနဲ့ဖြစ်ဖြစ်အဲပင်ကြပေးဘူးတဲ့သုံးပါဝါဒပေးဘူးတဲ့ဖြစ်ဖြစ်ဆရာသမားအနေနဲ့ရှိခိုးတယ်တဲ့ယူသည်ပြုတယ်မပြည့်ဘူးမင်းမင်းတွေကလည်းပဲမင်းအနေနဲ့ရှိခိုးတယ်ခြေတော်အာနာပိုင်မင်းတွေကိုအရေးကြီးတာအခုတော့အဲဒီလိုမင်းတွေတော့မရှိပါဘူးဒါပေမဲ့တချို့ကရှိခိုးခံနေတဲ့မင်းတွေရှိသေးတယ်သူကကြာရှိတယ်အဲခြေတော်ကတော့ရှိခိုးခံနေပေါ့လေဘုရားလူကနေရှင် အဲ့ဒါတွေကသူသိကူရတယ်ဆရာထူရတယ်ရိုးတွေပြုရတယ်မပြုလို့ရှိရင်သူကဘေးရန်တွေဖြစ်နိုင်တယ်ဟွန်းသူကြောက်ရတယ်အဲဒီလိုကြောက်ရလို့သိကူတာလည်းပဲသရဏဂုံမပြည့်ဘူးလေနှလုံးမပါပဲနဲ့မြင့်မြတ်တဲ့ပုဂ္ဂိုလ်သူပုဂ္ဂိုလ်များအနေနဲ့သာသနာ့ဘာပုဂ္ဂိုလ်တွေရှိခိုးကြလို့ရှိရင်သရဏဂုံပြည့်သည်မပြည့်ရင်လည်းညင်သွား သွားတယ်မစင်ကြဘူးတဲ့ဒါကြောင့်ပုဂ္ဂိုလ်ရူပုဂ္ဂိုလ်မြအနေနဲ့သံဃာမှာအာကိုရဖြစ်မဲ့အနေနဲ့လူပုဂ္ဂိုလ်ကိုယ်တော်၎င်းလူပုဂ္ဂိုလ်ဆိုခိုင်းဆရာကြီးတွေရှိတာဘောသူစားပြီးရဲအဲနတ်တွေကိုယ်တော်၎င်းအဲဒါတွေအယုဒေပြုခြင်းမလိုပါဘူးတဲ့ဒါတွေလုပ်လို့ရှိရင်တရံကုန်ဖြစ်တယ်တဲ့အဲဒါသူသတိပြုရမယ် နောက်တစ်ခုကသရဏဂုံပြည့်ချင်းစာ2မျိုးရှိတယ်သေလို့သရဏဂုံပြည့်တာက2မျိုးရှိတယ်အယူပြောင်းလဲလို့သရဏဂုံပြည့်တာ2မျိုးရှိတယ်2မျိုးရှိတယ်သေတဲ့အခါကျတော့သရဏဂုံပြည့်တယ်ဒီလာကတော့သေသွားတာကိုဒါတော့ပြည့်မရှိပါဘူးတဲ့သေသွားတာဘာမှပြည့်မရှိဘူးအယူပြောင်းလဲပြီးသရဏဂုံပြည့်တာရှိတယ် ဓမ္မကဘုရားတရားသံဃာယတနာသုံးပါးယုံကြည်ကိုးကွယ်ပြီးတော့နေတယ်။နောက်ကြတော့အဲ့ဒါမင်းမိသားနဲ့ပြင်းဘာသာတစ်ပါးပြောင်းပြီးတော့သာရဏဂုံပြည့်သွားတယ်။ဒါအရေးကြီးတယ်ပုထုဇဉ်မှာကိုကအနိမန္လာမန္လာတိတိကျကျသိမထားသေးတော့ဟိုလိုလိုဒီလိုလိုဟိုကဟိုလိုလိုဟိုဆရာဟိုလိုလိုဒီဆရာဟိုလိုလိုနဲ့ဒီလိုဖြစ်တာလေအညတ္တထာရုပ်ဒေတာဆိုတဲ့အညတ္တထာရုပ်ဒေတာ တပါးသောဆရာကိုဆရာဖြစ်နဲ့ညွန်ကြားခြင်းကိုယ်ဝယ်သိကခြင်းနဲ့အဲ့ဒါတွေကတော်တော်ပြတ်တယ်ဘာသာအယူပြောင်းပြီးတော့ဘာသာကြဘုရားတို့ဘာသာကြကိုယ်ကိုရာတို့ကိုအယူသေးပြုခြင်းဖြင့်တော်တော်မကုန်ပြတ်အဲ့ဒီဟာအပြစ်ရှိတယ်တဲ့ဒါကတော့ကိုယ်ဘာသာကြီးညိုတယ်ဆိုတော့ဒီဘာသာမကြီးညိုတော့ ဘုရားတရားတော့တရားတော့သံဃာတော့သူပြင်းမှားတော့အကုသိုလ်ဖြစ်တော့အဲကြောင့်အဲ့ဒါပြည့်တယ်အဲ့ဒီလိုအမဖြစ်အောင်အထူးသတိပြုရဘာသာတရားတွေလေးလေးနက်နက်လိုက်စားနေတဲ့ပုဂ္ဂိုလ်ကတော့ဒီလိုပြည့်စရာအကြောင်းမရှိပါဘူးဒါပဲမယ်လို့တချို့ကဘာသာတရားတွေသိမပြီးတော့ဘာသာတွေကအပြောင်းလဲတွေဖြစ်ကြတာကိုတချို့အကြောင်းကလည်းဆိုစီးပွားရေးကြောင့်ပြောင်းလဲလို့လည်းရှိဦးနှောင်ရေးကြောင့်ပြောင်းလဲလို့လည်းရှိရှိကြပါတယ်ဘာသာပြောင်းလဲလိုက်အဲ့ဒါတွေအပြစ်ရှိတဲ့ဥစ္စာတွေ အဲဒါဗုဒ္ဓတရဏဂုံဓမ္မတရဏဂုံသံဃာတရဏဂုံဒီလို့ရှိရင်ဗုဒ္ဓဘာသာဝင်ဖြစ်ဖြစ်သည်အဲဒီဗုဒ္ဓဘာသာဝင်တွေမှာဘုရားတရားသံဃာနဲ့စပ်ပြီးတော့ယုံမှားမှုဖြစ်လို့ရှိရင်လည်းညင်နွမ်းတယ်ယုံမှားမှုဟုတ်မဟုတ်ပါမလားလို့ဆိုလို့ရှိရင်အဲ့ဒါကြီးကညင်နွမ်းတယ်ဟွန်းဘုရားတရားသံဃာအကြောင်းတွေကို မသိတာနဲ့အလွဲတွေအထင်မှားတွေဖြစ်လို့ရှိရင်လည်းပဲညင်နွမ်းနေဘုရားဆိုတာခုနကပြောခဲ့တဲ့အတိုင်းကိလေသာခသိမ်းခြင်းနဲ့ဘုရားအလုံးစုံသောတရားတွေကိုသူတော်မူတဲ့ဘုရားဒီဘုရားကိုယ်ပဲသိကတယ်ဒီလိုဟိုပြောသေးတာကိုဘုရားဥပုံကြီးပဲဗာရှိခိုးရာရှိတယ်လေအဲသင်္ဓောဆိုတာလဲအင်္ဂရိနဲ့ဥဒ္ဒေနဲ့အင်္ဂရိနဲ့လှုပ်ထားတာပဲ ကြောက်တယ်လှုပ်ထားတာပဲဘာရှိကိုကြရှိတယ်ဘာဒီလိုပြောတာရှိတယ်အဲ့ဒါကိုအဲ့ဒါပဲဖျားမှတ်နေရင်လည်းသိနေရမကြသေးဘူးလို့ကဗျာဖျားမဟုတ်ဘူးလားအတုဟိုရင်းမဲ့လားအာယုံပြုအောင်လို့လှုပ်ထားတာဖျားစိတ်ကဘုံလွန်ခဲ့တဲ့နှစ်ပေါင်း2500ကျော်ကာလပြိဋိဘာစံသွားပြီအဲ့ဒီဖျားစိတ်ကိုအာယုံပြုပြီးတော့ငုံဆောက်တည်ရတယ်တရားစိတ်ကလည်းခုနမေတ္တရားဖို့တရားနိဗ္ဗာန်တရားဘုရားတော်မူတဲ့ဒေသနာတရားဒါရီတရားစိတ်သံဃာစိတ်ကလည်းပဲသင်္ဃဝုထားတာဒီအကုန်လုံးကိုပြောတာမဟုတ်ဘူးသူက

ပြည့်စုံရမယ့်သီလလည်းရှိတယ်။ဘာလို့ဆိုရင်၅ပါးသီလပါပဲ။ဒါတော့ကျေပြောနေလို့မလို့ပါဘူး။၅ပါးသီလပြည့်စုံရမယ်။၅ပါးသီလမပြည့်စုံလို့ရှိရင်လားဥပါဒကမှာချွေရွနေတာဥပါဒကကုန်ပြည့်။နောက်တစ်ခုကနရာတရားပြည့်စုံရမယ်။နရာတရားမပြည့်စုံလို့ရှိရင်ဥပကဥပါဒကသန္တာလဥပါဒကဒွန်သန္တာခေါ်တယ်။ဒွန်သန္တာဆိုတာအိန္ဒိယမှာတော့ အမျိုးရုပ်မျိုးညံ့တွေကိုရှုပ်ချပြီးခေါ်တဲ့ဥစ္စာပေါ်လေအမှန်တရားအောက်ချပြီးခေါ်တဲ့စကားပါပဲဥပဒကထဲမှာဥပဒကဒုံဇာနာဆိုတာကအောက်ချပြီးတော့ဟိုတင်ကတရားတော်ကသုံးထားတယ်မြတ်စွာဘုရားဟောတဲ့တရားပါပဲဥပဒကဒုံဇာနာဖြစ်တယ်ဥပဒကမလဥပဒကအညစ်အကြေးဖြစ်တယ်အညစ်အကြေးဆိုတော့ဒီညိုတွေပါလေအညစ်ကိုကထွက်တဲ့အညစ်အကြေးတွေကမကောင်းတဲ့ဥစ္စာတွေပဲဥပဒကအညစ်အကြေးဖြစ်တယ်ဥပဒကပฏิကုဋ္ဌ ဆက်ဆုပ်ဖွယ်ကောင်းတဲ့ဥပါဒကပဲတဲ့သဒ္ဓါတရားမပြည့်စုံလို့ရှိရင်သဒ္ဓါတရားဆိုတာခဏခဏဘုန်းကြီးကဟောနေတာပဲဘုရားတရားသံဃာဂုဏ်ကိုယုံကြည်တာကသဒ္ဓါတရားကံကံရဲ့အကျိုးကိုယုံကြည်တာကသဒ္ဓါတရားအဲ့ဒီသဒ္ဓါတရားပြည့်စုံရမယ်သဒ္ဓါတရားမပြည့်စုံလို့ရှိရင်ဥပါဒကအညာလားရှိတယ်ခဏငါးပါးသီလနဲ့ပြည့်စုံအောင်မပြည့်စုံလို့ရှိရင်ဥပါဒကညာလားဖြစ်တယ်မင်္ဂလာကတ္တူလမင်္ဂလီကော ဟောတုလမင်္ဂလာအသေးအဆမ်းမင်္ဂလာကိုယုံကြည်တယ်တဲ့မင်္ဂလာပိစေတိနောကမမင်္ဂလာကောတုလမင်္ဂလာကိုပိစေတိယုံကြည်ကာမံကံကိုနောပိစေတိမယုံကြည်အဲအသေးအဆမ်းမင်္ဂလာယုံကြည်ပြီးကံကိုယုံကြည်လို့ရှိရင်ဒါလည်းပဲဥပါဒကအညာသာဖြစ်တယ်ဟောတုလမင်္ဂလာစာမာရုံဆိုလို့ရှိရင် အမြင်ကောင်းမြင်ရရင်ကောင်းကျိုးရတယ်အမြင်ဆိုးမြင်ရလို့ရှိရင်မကောင်းကျိုးရတယ်အကြာကောင်းကြားလို့ရှိရင်ကောင်းကျိုးရတယ်အကြာဆိုးတွေကြားမကောင်းတာတွေကြားရင်အဲမကောင်းကျိုးရတယ်အိမ်မှာမကောင်းလို့ရှိရင်မကောင်းကျိုးရတယ်ဟိုခီးသွားတဲ့အခါကာလတွေဘာတွေမှာနေမကောင်းရင်မကောင်းပြဒရာရဲ့တွေဘာတွေလုပ်လို့ရှိရင်မကောင်းကျိုးရကြတွေကိုမဲမဲသေးသေးယုံကြည်နေလို့ရှိရင်အဲဒီဥစ္စာခေါ်တူလာမင်္ဂလာတွေခေါ်တယ်အမှန်စစ်စစ်ကတော့ကောင်းကျိုးပေးတာအကုသိုလ်ကအကျိုးပေးတာပဲ ကောင်းတာတွေမြင်ရတာတွေကတော့အတိတ်နမိတ်ညတယ်သူကတော့စင်စစ်ကျိုးပေးရတဲ့သဘောမရှိဘူးကုသိုလ်ရှိတဲ့ပုဂ္ဂိုလ်ကကောင်းကျိုးပေးတော့မယ်ဆိုတော့အဲဒီအတိတ်နမိတ်တွေကောင်းသောအတိတ်နမိတ်တွေတွေ့ရအကုသိုလ်ရှိတဲ့ပုဂ္ဂိုလ်ကမကောင်းကျိုးပေးတော့မယ်ဆိုတော့လည်းအဲဒီမကောင်းတဲ့အတိတ်နမိတ်တွေတွေ့ရတယ်ဒါပါပဲအဲကောင်းကျိုးပေးတာကမိမိပြုထားတဲ့ကုသိုလ်ကအကျိုးပေးတယ်မကောင်းကျိုးပေးတာကမိမိပြုထားတဲ့အကုသိုလ်ကအကျိုးပေးတယ်ဒီလိုယုံကြည်ရမယ်အဲဒီလိုယုံကြည်ပဲနဲ့ အတိတ်နမိတ်တွေအထူးအဆန်းတွေအဲဒီလိုဟာတွေဒိဋ္ဌမင်္ဂလာသုဒ္ဓမင်္ဂလာတွေဒါလည်းအလေးနဲ့စိုးစိုးမြဲမြဲယုံကြည်လို့ရှိရင်တဲ့ဥပါဒကညာသာဖြစ်သည်ဗဟိရာဒက္ခိဏယပရိယတတိဗဟိရာသာသနာပြင်ပနဲ့ဒက္ခိဏယမြတ်သောလူကံပုဂ္ဂိုလ်ပရိယတတိရှာမိရဲ့သာသနာ့ဘက်မှာ

လေးမြပြုပြီးကြလားသူရဲ့သာသနာ့ဘာကရသေးတို့ဘာတို့ကိုလေဒီကရသေးတို့ဘာတို့အိန္ဒိယမှာဆိုလို့ရှိရင်သာဓုတွေဘာတွေအများကြီးရှိပါတယ်ဒီလိုဟာတွေကိုယောဂီကြီးတွေဘာကြီးဆိုပြီးတော့လေးမြပြုပြီးတော့အဲကိုယ်ကိုယ်နေလို့ရှိရင်အဲဒီလိုဟာတွေရှိပါတယ်အဲဒါသာသနာကအပြင်ဘက်ကိုထွက်ပြီးတော့လူကပုဂ္ဂိုလ်ရှာတာတဲ့ကဥပဒေကအညာသားပဲအဲဒါဥပဒေက ဉာဏ်သာမဖြစ်အောင်တရားတရားနဲ့ပြည့်စုံရမယ်သီလစင်ကြယ်ရမယ်မင်္ဂလာလောကီမင်္ဂလာတွေကိုအလေးမြတ်မထားရဘူးအဲကောင်းကျိုးပေးလို့ရှိရင်ကုသိုလ်ကအကျိုးပေးတယ်မကောင်းကျိုးပေးရင်အကုသိုလ်ကအကျိုးပေးတယ်လို့ကုသိုလ်ကအကုသိုလ်ကံကိုသာတဲ့မရဏအရင်ကထားပြီးတော့ယုံကြည်ရမယ်ဒီသာသနာ့ရဲ့မှာသာလဲလူကပုဂ္ဂိုလ်အမြတ်အနေအားဖြင့်ရှာမိရမယ်

အမြတ်သားဖြစ်တယ်ဥပဒကရတနာခေါ်တယ်တဲ့ရတနာရတနာဆွေတို့ကြောက်တို့ရွှေတို့ငွေတို့ဖိုးရရနာနဲ့တူတဲ့ဥပဒကပဲဥပဒကဘဒုမဘဒုမကြာနဲ့ဥပဒတူတဲ့ဥပဒကပဲဘဒုမကြာပါဒါအများပြည်ကဥပဒကပုံဒိကပုံဒိကြာပါနဲ့တူတဲ့ဥပဒကပဲအဲဒီလိုဥပဒကဖြစ်အောင်လည်းပဲကြိုးစားကြရအောင် ဥပါဒကပြောတော့ဥပါဒကမတွေလည်းပြန်ပါတော့တယ်အတူတူပဲဒီလိုကျင့်ရမှာအဲဒီတော့သရဏဂုံသီလအကြောင်းကတော့တော်တော်လေးသုံးသွားပါပြီဒီသရဏဂုံသီလတည်တဲ့အတွက်အကျိုးပေးပုံလေးလည်းနည်းနည်းတော့ဟောမှပြန်နည်းနည်းလေးပြောအချင်းကတော့တော်တော်ခုံသွားညဇာပြလက်ထက်တော်ကာလတုန်းကသတ္တမန္နဝဆိုတဲ့လူလင်ဟာဘုံနာလူလင်လေးပါပဲကျောင်းသားလေးပါပဲ မောဂရသာရီဘုံနာဆရာကြီးထာမှာပညာသင်ကြားလို့ဘုရုံကတော့ဝေရဗေရဗေရဗေဒသုံးညမော်လေဗေဒသုံးမော်ဆိုတဲ့အကျင့်တွေပေါ့အဲ့ဒါတွေသင်ကြားလို့တားမြောက်လို့ဆရာကပေးဖို့ရအိန္ဒိယအင်္ဂနေပြီးတော့ငွေတစ်ထောင်နဲ့ဆရာကပေးဖို့ရထွက်သွားအဲ့ဒီမှာလူစိုးသူစိုးတွေကလည်းတည်င်းရတာနဲ့လမ်းကနေစောင့်ပြီးတော့ နေကြညစွာဘုရားကသတ္တမန္တလူလင်လာမယ်လားကသိပင်အောင်တဏှာသတင်းသုံးပြီးတော့နေညစွာဘုရားတန်ရောက်တဲ့ခါကာလကျညစွာဘုရားတန်ချင်းကညစွာဘုရားကအနာမဘာနာဘာစကားပြောပြီးတော့သရဏဂုံသုံးပါးအကြောင်းဟောတယ်ဘုရားတရားသံဃာအချင်းချုပ်ပြောရမှာမဟုတ် ကိုယ်ထဲမှာတော့ကြည်ကြီးပါပဲအဲဘုရားတရားတန်ခါယတနာသုံးပါးကိုယ်ဝယ်စိကလို့ရှိရင်ဖြင့်ကောင်းတဲ့အကြောင်းကိုယ်ဝယ်စိကဖို့ရမြတ်စွာဘုရားဟောတာသူလည်းပဲဘုရားမြတ်စွာဘုရားကိုယ်ဝယ်ပါဓမ္မတရားတော်ကိုယ်ဝယ်ပါသံဃာသံဃာတော်ကိုယ်ဝယ်ပါကိုယ်ဝယ်စိကနောက်ပြီးတော့၅ပါးသီလတွေလည်းပဲရှင်သုံးရမယ်ဆို၅ပါးသီလတွေလည်းရှင်သုံးပါတယ်လို့ရှင်သုံးပြီးတော့အဲဒီကသွားတော့ဟိုက သူစိုးသူစိုးတွေကလေးနဲ့ချောင်းပြီးတော့ပြေးတော့သိကြတယ်ငွေတွေယူပြီးပြီးချားမယ်မှာသူကဘုရားထာလာသွားတယ်ငုံသုံးပါးနဲ့ဘုရားတရားသံဃာဂုဏ်နဲ့အာရုံပြုပြီးတော့ငုံသုံးပါးနဲ့ပြည့်စုံငါးပါးသီလနဲ့ပြည့်စုံပြီးသွားနေတာစင်စင်ကြင်ကြင်နဲ့ပြီးသွားတာကိုအဲဒါဝိနနာကြီးရောက်တယ်သနာ30ရှိတဲ့နာဘိတ်မှာညီမနာဝနာစားရည် အစဉ်အစာတွေပြည့်စုံတဲ့နာသားကြီးဖြစ်ပြီးဒီကလာသွားနောက်သူသာတမန္တလူနဲ့သေတယ်ဆိုတဲ့တင်းကိုကြားလို့သူမိဘတွေသေတယ်ပြမျိုးကနေမိဘတွေဆွေမျိုးတွေကလည်းလိုက်လာကြဟိုသူဆရာကြီးဘက်ကလည်းပောက္ခရသာရီပုံနာကြီးဘက်ကလည်းပဲလာကြရင်လာပြီးတော့သိညိုကြအဲဒီခါကလည်းမြတ်စွာဘုရားကြွသွားလို့ မြတ်စွာဘုရားထံကိုသာဝရဏနာတိကအဲ့ဒီသတ္တမန္တဝလူလင်ကဖြစ်လာတဲ့နာသားပုံမိမ့်မာနဲ့ကွာရောက်လာရောက်လာပြီးတော့သရောတော့မြတ်စွာဘုရားကမေးတယ်ဘာကြောင့်ဒီနာဒီလိုနာစည်းစိမ်ရတယ်လဲဆိုတော့အဲ့ဒီမြတ်စွာဘုရားအကြောင်းပြုပြီးတော့သရဏဂုံသီလတွေဆောက်တည်သွားတော့လမ်းမှာသူစိုးသူစိုးတွေကတတ်တဲ့ခါကလာပြေသွားတော့နတ်ပြည်ရောက်ရတဲ့အကြောင်းတခဏလောက်ဆောက်တည်ရုံနဲ့သရဏဘာမှမကြပါဘူးဆိုတာနာယီပိုင်း တနာရီတောင်ရှိမှမဟုတ်ဘူးလေဒီလေမိနစ်ပိုင်းအောင်ရှိမှာအဲ့ဒါနဲ့နားကြည့်ရောက်သွားတာမနာဘူးအားရစရာကောင်းတယ်ကွာဟိုအရင်ကဘုန်းကြီးတကဟောဘူးတဲ့သင်္ဘောသားတွေအကြောင်းတခါတရားလက်ထက်ကလည်းသင်္ဘောသားတွေပင်လယ်သင်္ဘောသားတွေပင်လယ်သင်္ဘောဆင်းကြခြေတုံးကတော့ရွက်တွေကြီးတွေပေါ့လေရွက်သင်္ဘောကြီးတွေ ဘယ်ကဘယ်သွားတယ်တော့ပြောတော့ရှိကသုဝနာဘုံမိသွားတယ်လို့စာရဲနဲ့ပါတယ်အဲ့ဒီတော့ဘယ်သွားတယ်လို့မပါဘူးသုဝနာဘုံမိရှင်းမှာပါပဲနဲ့တူပါရဲ့သုဝနာဘုံမိဆိုတာကလည်းဒီနာသုမတရာတို့ပါတယ်ဒီမှာပြည်တဲ့ပါတယ်လို့ဆိုပါတယ်ဒီနာပါဝင်ညာအင်ဒိုနီးရှားတို့အဲ့ဒီနာကျွန်းစုတွေကုန်ကူးတန်းရောက်ဝင်လာကြတာအဲ့ဒီမှာ9ရက်လောက်ရှိတဲ့အခါကာလကျတော့ ဥပါဒခေါ်တဲ့သမုဒိယဘေးရနဲ့တွေ့ဥပါဒအခုကလာလေမုန်တိုင်းနေမှာပါပဲလေမုန်တိုင်းမျိုးမျိုးတွေရှိတယ်ကြောက်ကြတော်တော်ကောင်းတယ်ဒီတုန်းကရွက်သင်းမောတွေကိုပြက်တာပဲလို့ဘုရားအောင်မေးတာမဟုတ်ဘူးအခုဆက်သင်းမောကြီးတွေနဲ့မခံနိုင်ဘူးလို့ဆိုတာလေလေမုန်တိုင်းအကြီးအကျယ်ကြရင်ဘာမှမခံနိုင်ဘူးသိကြည့်တယ်လေမုန်တိုင်းကြီးနဲ့ကြတော့ရှိရင်ဆက်သင်းမောကြီးတွေလည်းပြက်တာပဲမမှန်နိုင်ဘူးလို့ အဲဘိုးတော်ကတော့ရွယ်သိမောဆိုတော့ပါပြည့်လွန်မှာမဟုတ်နဲ့ဗျာအဲလိုင်းကြီးတွေလိုင်းကြီးတွေဒီခါလဲအစင်းစင်းလေမုံတိုင်းနဲ့လိုင်းကြီးတွေအစင်းစင်းဖြစ်လာတော့ထောက်တရားမရဖြစ်တော့အဲဒီသင်္ဘောဘုံပါလာသင်္ဘောက900ဆိုတာကိုခီးတယ်ဒီ900သင်္ဘောကတူရောပါမှာပေါ့900အဲအာကိုရမရတဲ့ခါကျတော့ငိုရယူရမိမိတို့ကိုယ်ကိုယ်ရနတ်တွေတိုင်တန်းကြတယ်နတ်တွေ ဟုတ်တယ်ကိုအာကိုရအာကိုရတာပဲယုတ်ကဇိုးအာကိုတဲ့ဘဝယုတ်ကဇိုးတိုင်းမှာပဲတောင်ဆောင်တာအာကိုတဲ့တောင်ဆောင်တာတိုင်းမှာကောင်းကင်ကနေတော့လာတော့နတ်တွေရှိတယ်အဲ့ဒါတွေလည်းပဲကိုယ်ဝယ်တာတွေရှိတယ်အဲ့ဒါတွေတိုင်းမှာပဲသင်လေသမုဒ္ဒရာကနတ်တွေလည်းကိုယ်ဝယ်တာရှိမှာပဲကိုယ်ဘာသာတရားနဲ့ကိုယ်အာကိုရတွေတိုင်းနှမ်းညငွေရရွေးချဆူးညံနေတယ်ဆိုတာပဲတရားမှာဆိုကြောက်ကြတယ်အဲ့ဒီတည်းမှာလူတယောက်ကတော့သူကထိုင်ပြီးတော့သူ သူ့ဟာနဲ့သူတခါလဲအားကိုးရလေသူစဉ်းစားနေတယ်ဒါတော့ဘေးကလူတွေကကြည့်ရတယ်သူများတွေတော့ငိုကြကြိုကြပြေးလာသွားလာနဲ့အမှန်တန်ကြောက်ရွံ့ထိတ်လန့်ပြီးတော့နေတာဒီဆရာကြီးတော့တဲ့အိမ်တွေရတာသူ့မှာဘာမှလည်းကြောက်မှမသိဘူးစိုးရိမ်ရမှမသိဘူးသူ့မှာတော့အားကိုးရတခုခုတော့ရှိတာပဲဆိုပြီးတော့ဆက်ပြီးတော့မေးကြဆရာကြီးသူများတွေတော့ငိုကြကြိုကြပြေးကြသွားကြနဲ့အမှန်တန်ကြောက်လာနေကြတယ်ဆရာကြီးတော့ဘယ်နဲ့တော့မတုံမလုပ်ပါပဲလား ဘေးရန်တွေကာကွယ်နိုင်တဲ့အာကိုရများဆရာကြီးရှိသလားမာနန္ဒုစေဝါလူကိုလေးဥစ္စာတွေဒါတွေရည်ရွယ်ပြီးမေးမှပေါ့လို့သာအဲ့ဒါတွေရှိသလားရှိလို့ရှိရင်ကျွန်တော်တို့ပြေးပါအောင်ငါရှိတယ်ငါရှိတာမင်းငါသင်မောမတက်ခင်ကလေးကတန်ဃာတွေဆွမ်းနေပါလေလှူဒန်းပြီးတော့တရဏဂုံနေသီလတွေငါစောက်တည်လာတာအဲကြောင့်ဟာအဲ့ဒါပဲအာရုံပြုတယ် အဲ့ဒါအာရုံပြုနေတော့ငါကြောက်မှမသိဘူးငါအာကိုစရာတွေရှိနေဒီသင်္ဘောကြီးတရားလုံးမြုပ်သွားသေးသွားလည်းငါကောင်းရမှာရောက်မှာဘာမှမထူးအဲခုဘဝလည်းကောင်းတဲ့ဘဝရောက်မှာပဲဆိုရင်ငါသိကြတဲ့ချမ်းတယ်ဒီလိုနေနေတယ်ဒါဖြင့်ဆရာကြီးအဲ့ဒါလေကျွန်တော်တို့ပေးပါဦးပေးနိုင်သလားဟာပေးနိုင်ပါတယ်ယူလို့ရှိရင်ပေးနိုင်ပါတယ်ပေးတာအဲဒီမှာပေးတော့သင်္ဘောသားတွေ900ဆိုတော့သင်္ဘောဘောဆိုတော့နေကြက အဲ့ဒါကသိကျင်မယ်မဟုတ်ပါဘူးသူကဟိုတုန်းကခချင်းချင်းနေမှာလူတရားလောက်တရားလောက်ကိုတသုတ်တုတ်သရဏဂုံသီလပေးရတာလေဒီတကကြီးကအင်းဒီဆရာကြီးကသရဏဂုံသီလပေးရတာပထမအသုတ်ကသရဏဂုံသီလဆောက်တည်နေတော့ရှင်ကျဲစီရောက်နောက်တစ်သုတ်ကဒူးစီရောက်နောက်ဒီနောက်တစ်သုတ်ကအင်းခါရောက်နောက်တစ်သုတ်ကရင်ပါရောက်နောက်တစ်သုတ်ကပခုံးရောက် လယ်ဝင်းရောက်နောက်ဆုံးကြတော့မင်းရောက်တယ်ဆိုတော့ဗဇရောက်ခဏီခုနှစ်ခုနှစ်လုံးကြတော့အဲဒါနောက်ဆုံးဆုံးလည်းပဲသရဏဂုံသီလာလည်းပေးပြီးရောသမောကြီးလည်းမြုပ်တော်တာအကုန်လုံးဘေးကုန်ကြကြတာပါပဲဒါတော့အဲဒီသင်္ဘောကပါလာတဲ့လူတွေဟာအကုန်လုံးတာဝရဏပြင်မှာရောက်ကြတယ်တစုတဝေးကြီးဆိုတာကိုလို့သာတဏှာက ရွာကြီးတစ်ခုမြို့ကြီးတစ်ခုရွှေ့လာတယ်လို့ပဲအဲဒီဆရာကြီးဆရာကြီးဖြစ်တဲ့ပုဂ္ဂိုလ်ကပုဂ္ဂိုလ်ရဲ့ဘုံဝိမာန်ကအလယ်ကအဲတတိဖြစ်တဲ့သင်္ဘောသားတွေကဘေးပဝန်းကျင်ကသူတို့ဘုံဝိမာန်နဲ့တခါတည်းတိုက်တိုက်ညံ့ညံ့တတိုက်တဝဲကြီးဖြစ်နေအဲဒီလိုတတိုက်တဝဲကြီးဖြစ်ပြီးတော့နေတော့အားလုံးအဲဒီနတ်တွေကစဉ်းစားကြည့်ကြတို့ဘာကြောင့်ဒီလို နာစည်းစိမ်တွေရလာပါလိမ့်မလဲလို့စဉ်းစားလိုက်တာဟွန်းတရားကြောင့်မဟုတ်ဘူးတို့သင်္ဘောကပြည့်ပြီးတော့သေးလာကြတာပဲအဲ့ဒီမှာဝဆရာကြီးဝဆရာကြီးကိုမှီပြုပြီးတော့တရဏဂုံသီလရဲ့ဆောက်တည်လို့ဒီမှာနတ်ကြီးရောက်လာတာပဲဒါတော့နာကျေးဇူးများတာပဲဆိုပြီးတော့ သူတော်ကောင်းနဲ့ပေါင်းရခြင်းကျေးဇူးများတဲ့အကြောင်းမြတ်စွာဘုရားသာသွားပြီးရှောက်ကြအောင်ဆိုရဲဆိုပြီးနတ်တဲ့သူတူကြီးလာပြီးရှောက်ကြတယ်ဆိုတာကိုအလုံးခုနှစ်စုပါပဲအပြီးပြီးသူဟာနဲ့သူရှောက်ကြတယ်တပုတ်လောက်တော့ရွတ်ပြရအောင်မယ်သူကအာရပြန်မှန်ကောင်းတယ်သာသီရေဝသမာသေထသာသီကုဝေထသန္တဝံတတံသရမမညာယာသေယောဟောတိနပါတိယောမြတ်စွာဘုရားကိုနတ်တရားရောက်

သူတော်ကောင်းတို့နဲ့သာလင်းသမာဓိထာသူတို့ကနေရ၏ပါဠိသူတော်ကောင်းတို့နဲ့တန်တော်ပေါင်းမဲ့ခြင်းတွေ့မိဝဲခြင်းကိုကုပေထပြုရ၏ကတံသူတော်ကောင်းတို့ဤသတ္တမသူတော်ကောင်းတရားကိုအညာရပြီးသိရသည်ရှိတော့သေရောရှိလာတဲ့တိုး၍တမျိုးမြင့်များသည်ဟောဒီချိန်ပါပြီးရောယုံညာသွားသည်ကနာဟောဒီမဖြစ်ပေသူတော်ကောင်းနဲ့ ပေါင်းတာအကျိုးရှိတဲ့အကြောင်းသူတော်ကောင်းနဲ့ပေါင်းတဲ့ဆက်ဆံရင်သူတော်ကောင်းတွေနဲ့အတူကနေသင့်တယ်သူတော်ကောင်းတွေနဲ့ပေါင်းတဲ့ဆက်ဆံရင်သူတော်ကောင်းနဲ့တူကနေသူတော်ကောင်းတရားတွေကြားနာရတယ်သူတော်ကောင်းတရားတွေကြားနာရတော့သူတော်ကောင်းတရားတွေသိရင်သိသလောက်တမျိုးမြင့်မြတ်လာတယ်သူတို့သိတာကတော့တရဏဂုံသီလနဲ့တရဏဂုံနဲ့၅ပါးသီလဒီလောက်ပါပဲသူတို့သိတာအဲဒါတော့သိတာဒီပင်နဲ့မြင့်မြတ်ပြီဒီလောက်သိလို့တကယ်အဲ အဲတရားတော်မြည်ဆဲဆဲအချိန်မှာသိမဘူးဝင်မဲနဲ့ချမ်းချမ်းသာသာနဲ့ထောက်တရားရပြီးနေနိုင်ခဲ့တယ်ပြေးပြီးတဲ့ခါကာလမှာလည်းနတ်ပြည်လောကမှာရောက်ပြီးနာစီစဉ်နေကြအဲ့ဒီသင်္ဘောသားတွေအကယ်၍သာဒီသတ္တမေသီလမဆောက်ခြင်းဘယ်သွားမှလည်းမသိဘူးသေးသေးဟောကနာရောက်ဖို့ရှိမယ်မထင်ဘူးဒီနာဒီသင်္ဘောသားတွေအဲဒီကဏီလေးကကလေးသတ္တမေသီလဆောက်တည်သွားတာနဲ့နတ်ပြည်ရောက်တယ်တဲ့အဲ့ဒါအကြောင်းပြုပြီးတော့ သာဂိရိဝါသမာပိဋာသတိကိုဝေဒသနဝံတတံသရမမညာယသေယောဟောတိနပါပိယောသာဂိရိဝါသူတော်ကောင်းလုံးနှင့်သာလင်သမာပိဋာဒုရဝနေထိုင်ရ၏သာဂိသူတော်ကောင်းတို့နှင့်တန်တဝံပေါင်းမရှင်တွဲမိဝဲနေထိုင်ခြင်းကိုကိုဝေဒပြုရ၏တတံသူတော်ကောင်းနှင့်သရမံသူတော်ကောင်းတရားကိုအညာယသိရ၍ဝါသိရသည်ရှိသော ဘေယောရှိကလည်းတိုး၍တမျိုးမြင်ရသည်ဟောဒီဖြစ်ပါပြီးရုံညာသွားသည်ကနာဟောဒီမဖြစ်ပေအဲသူတော်ကောင်းနဲ့ပေါင်းတဲ့လို့သူတော်ကောင်းတရားကြားနာရင်ကြားနာရတော့အစဉ်တန်းနေမြင်လာတာပဲဒီမြင်ပုံတွေကတော့ပြောကြတယ်အများကြီးရှိပါတယ်အဲဒီနတ်တွေဆိုလိုတာကတော့သတော်၃ပါး၅ပါးသီလသိရရင်ကိုပဲအဲအစဉ်တန်းမြင်တဲ့အကြောင်းနတ်ကြီးရောက်တဲ့အကြောင်းဒါတော့ပဲသူတို့သိပါတယ်တဲ့မများသေးပါဘူး သို့သောမြတ်စွာဘုရား၏ဒေသနာအရာအချင်းဆိုတော့ကသရဏုံသုံးပါးငါးပါးသီလရင်မကပဲဘူးသူကဒီပါသီလဆယ်ပါးသီလရှင်သာမေသီလယဟန်သီလသီလဆင်းဆင်းရှိတယ်သမာဓိဆင်းဆင်းရှိတယ်ဝိပဿနာပညာတွေဆင်းဆင်းရှိတယ်အရိယာမပညာတွေဆင်းဆင်းရှိတယ်နောက်ဆုံးရတမကိုပညာတိုင်အောင်ပေါ့အဲယဟနာဖြစ်တိုင်အောင် အစဉ်စဉ်မြင့်မြတ်ပြီးတော့သွားနိုင်တယ်ဆိုတဲ့အဓိပ္ပာယ်ဒီထဲမှာ ပါဝင်ပါတယ်။ဒါကြောင့်ဒီကနေ့တဏှာကြီးလည်းကျော်သွားပါပြီ။နိုင်တော်တော်ကျော်သွားပြီ။နေတော်မှပဲ။နောက်တော့ဟောဖို့တော့မဟုတ်ပါဘူးဒါစကားမကုန်မဲဖြစ်သွားတော့အဲကနေ့ပညာအကျနေမှာ ဒီမှာလာရောက်ပြီးဥပုဆောင်သုံးနေကြတဲ့ပုဂ္ဂိုလ်တွေသောသောစီစီကလည်းဒီမှာရောက်ပြီးတော့တရားထုတ်နေကြတဲ့ပုဂ္ဂိုလ်တွေအမှန်တန်ကောင်းတဲ့အလုပ်တွေပါပဲအခုဘုန်းကြီးဟောလာတာကသရဏဂုံသီလဒါလေးကဟိုငငယ်ရွယ်ပုဂ္ဂိုလ်တွေဘုဒ္ဓနဲ့နေတဲ့ပုဂ္ဂိုလ်တွေကျောင်းကဘုရားကတခါတရားမှရောက်တဲ့ပုဂ္ဂိုလ်တွေရောက်ခဲ့တဲ့ပုဂ္ဂိုလ်တွေအဲလောလောကူနဲ့မှတ်ရအောင်လို့ဘုန်းကြီးကလည်းလောလောကူအောက်ခြေသေးအစဆုံးတရားကိုဟောပါတယ် နေစဉ်ကလည်းဒီလိုခက်လွယ်လွယ်တရားဟောရမှာနောက်တစ်ရက်လောက်ကြာမှာဝိပဿနာတွေပါနေဟောရမယ်။ဒါကြောင့်ဒီကနေ့ဘုရားရှင်ဗီလာဆောက်တည်ပြီးရှင်သုံးရတဲ့ဒါနာကုသိုလ်ဗီလာကုသိုလ်အစရှိကောင်းမှုကုသိုလ်ပေါင်းရဲ့ဖို့ပါကားတွေကိုအမိဖာတော်မှာစားပြီးအားလုံး အမြတ်ပေးဝေပြီးတော့တရားသိရမယ်။ဒါရင်လိုက်ဆိုကြယနေ့ဖို့၌ကျွန်ုပ်တို့ပြုစုပွားများအားထုတ်အပ်သောဒါနာကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ်ဝေယဝိစာကုသိုလ်အစရှိသော ဤကောင်းမှုပေါင်း၏အဖို့ပါကကောအမိဖာတို့အားညပေးဝေပါကုန်၏ဆွေမျိုးတို့အားညပေးဝေပါကုန်၏ဤရ၌ရောက်ရှိနေသောလူပရိသတ်နတ်ပရိသတ်ပေါင်းဟာညပေးဝေပါကုန်၏ ပြကြ၍ကိုယ်စိတ်နှပြချမ်းသာကြပါစေ